ကျင့်ပအပ်သောရှင်မင်းဝန်ဆရာတော်ဤဆယ်ရက်တတိပဋ္ဌာန်အချိန်ပြည့်တရားစခန်းပွဲ၌ရှင်မင်းဝန်ဆရာတော်ဟောကြားမိတရားတော်ကတော့အချိန်ပြည့်တရားစခန်းပွဲကြီး၌အစုံကြီးလာရောက်ကြ၍ဘုရားတရားတန်ခါယရဏမြတ်သုံးပါးဆရာသမားတို့အားရှိခိုးပူဇော်ဖူးမြော်မှန်းလျှော့ ကရောကြရသောပူဇော်ဝန္တတိကိစ္စပနာမကုတုကံစေရနာသောတိဆောင်ထင်းရသောတိလကုတုကံစေရနာမဟာတတိပဋ္ဌာန်ဝိပဿနာတရားတို့ကိုအချိန်ပြည့်ကျင့်ကြံပွားများအထောက်ကြရသောဘာဝနာကုသိုလ်ကံစေရနာဤစေရနာဖြာဖြာတို့ကြောင့်ပြေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းစိုးရင်ခတ်သိမ်းကဲ့လို့ငြိမ်းကြဝေးကွာကြ၍ အသက်ရှင်ခြင်းအနာကင်းခြင်းကျန်းမာခြင်းချမ်းသာများခြင်းမရရှိသေးသောလောကီစီဝါဥစ္စာယရဏယာရုဂုံတိန်တို့ကိုရရှိခြင်းရရှိပြီးသောလောကီစီဝါဥစ္စာယရဏယာရုဂုံတိန်တို့သည်တဏိတခြားဒီအလားကဲ့သို့ကြီးပွားတိုးတက်ခြင်းမရရှိသေးသောလောကုတ္တရာတရားထူတရားမြတ်တို့ကိုရရှိခြင်းတည်းဟူသော ကောင်းကျိုးချမ်းသာ မင်္ဂလာပေါင်းတို့နှင့်အခါခါသိပြည့်စုံကြ၍ဆင်းရဲခတ်သိမ်းတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမညံကိုဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။အဟံဗန္တိဣတရဏိနတဟအထေင္ကတံပဏ္ဏကတံ ဘောတထသီလံဓမ္မယာစာမိအနုဂဟံကတဝါသီလံဒေထမေပန္တေဒုတိယံပိတတိယံပိအဟံပန္တေဣတရဏိနတဟအထင်ကသမ္ပနာကတံ ဘောဓထသီလံသမယာစာမိအလုကဟံကတဝါသီလံဒေထမေဗန္တိယမဟံဝဒာမိတံဝဒေထနမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗကဝတော မိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဘုရားတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိဒုတိယံပိ တိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတရဏဂမနံပရိဘုံနံသမ္မာသမ္ဗုဒ္ဓ ပါဏာတိပါဒံဝိရမဏိတိတ်ခံပရံသမာရိယာမိပါဏာတိပါဒံဝိရမဏိတိတ်ခံပရံသမာရိယာမိအဒိဏာဒါနာဝိရမဏိတိတ်ခံပရံသမာရိယာမိပါဒိဏာဒါနာဝိရမဏိတိတ်ခံပရံသမာရိယာမိအဗျမ္မစရိယာဝိရမဏိတိတ်ခံပရံသမာရိယာမိအဗျမ္မစရိယာဝိရမဏိတိတ်ခံ တံဝါဒံဝေရမဏိသိက္ခာပရံတမာရိယာမိသုတံဝါဒံဝေရမဏိသိက္ခာပရံတမာရိယာမိသုရာမေရယမေဇပမန္တဌာနာဝေရမဏိသိက္ခာပရံတမာရိယာမိသုရာမေရယမေဇပမန္တဌာနာဝေရမဏိသိက္ခာပရံတမာရိယာမိဝိကာလဘောဇနာဝေရမဏိသိက္ခာပရံတမာရိယာမိဝိကာလဘောဇနာဝေရမဏိသိက္ခာပရံတမာရိယာမိ နိစ္စနိစ္စဟိတဟိတဝါရိတဝါရိတဝိတုကဝိတုကတတနာတတနာမာလာကန္တမာလာကန္တဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိတိတ်္ခာပရံသမာဓိယာမိဝိဘုဒနာဌာနာဝေရမဏိတိတ်္ခာ ဥစ္စာတယေနမဟာတယေနဝေရမဏိတိခာပရံသမာဓိယာမိဥစ္စာတယေနမဟာတယေနဝေရမဏိတိခာပရံသမာဓိယာမိဣရမိတိလံဣရမိတိလံမေဃဖလံမေဃဖလံညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတု တိတရဏေနသဟထေငသမဏဂတံဘောဓထသီလံဓမ္မန္တာရုကံကတဝါအပမတိနတံပါတိထံသာသနာတော်တက္ကရာ2558ခုနှစ်လူတို့ဟောဟာကောဇာတက္ကရာ1386ခုနှစ် ယုံလားပြည့်ကျော်3ရက်ခရစ်နှစ်2014ခုဇွန်လ15ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဘာစပရင်မြို့မင်္ဂလာရာမကျောင်းတက်မင်္ဂလာရာမဆရာတော်မင်္ဂလာရာမဆရာတော်နှင့်ဘီဘီအသင်းကြီးတို့ကြီးမှုကျင်းပတဲ့ဂျူမင်းဝန်ဆရာတော်ရဲ့10ရက် ခြေရင်လေးတတိတတိပဋ္ဌာန်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တတိပဋ္ဌာန်သုတ်တံဒေသနာတော်အခြေခံထားပြီးတော့တတိပဋ္ဌာန်ကြွေးကြော်တန်ဆိုတဲ့တရားတော်ကိုဘုန်းကြီးဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ဒီတတိပဋ္ဌာန်သုတ်တံနဲ့ဆက်လို့မနေ့က ဘုန်းကြီးတို့ယောဂီများကိုအပိုင်း၃ပိုင်းရှိတယ်ဆိုတာပြောခဲ့ပြီဒီသတိပဋ္ဌာန်သုတ်တံမှာပထမပိုင်းမှာအစာပိုင်းမှာအကျိုးတရားတွေကိုမြတ်စွာဘုရားဟောထားတယ်အလယ်ပိုင်းမှာကျင့်စဉ်တွေဟောထားတယ်ရှင်းစဉ်နေမှာကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ် ानु ပဒနာတတိပဋ္ဌာန် ဓမ္မ ानु ပဒနာတတိပဋ္ဌာန်ဆိုပြီးတော့ဒီတတိပဋ္ဌာန်၄ပါးကိုပဲကဏ္ဍတွေခွဲလိုက်တဲ့အခါကျတော့20နဲ့တကဏ္ဍခွဲခြားပြီးတော့ဟောကြားထားတဲ့ကျင့်စဉ်တွေအဲ့ဒီအလယ်ပိုင်းမှာကျင့်စဉ်တွေဟောပြီးတဲ့အခါကျတော့ဒီကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်ရင်တကယ်ဝိမု ക്തി ဒုက္ခလို့ဆိုရဲလွတ်မြောက်မှုချမ်းသာ အရတမေချမ်းသာရတပူချမ်းသာဖြစ်တယ်အဲ့ဒီချမ်းသာကြီးကိုခုနှစ်နှစ်အတွင်းအလွန်ကြာရင် ခုနှစ်နှစ်အတွင်းနေရနိုင်တယ်ဆိုတာကိုရေရေအမခံချက်ပြီးပြီးတော့ဟောကြားတော်မူခဲ့တယ်အာနိတန္တကထာဆိုပြီးဟောကြားခဲ့ညာလေလရှိတဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်လ ဉာဏ်ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်အတွင်းနဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာမှုရနိုင်တယ်ဒီလိုဒီတတိပဋ္ဌာန်တရားတော်ကြီးဟာအာကိုတိုက်သလားအာမကိုတိုက်ဘူးလားအာကိုတိုက်ပါဘူးတကယ်ကိုအာကိုတိုက်တဲ့တရားပဲတကယ်ကိုအာထုတ်ထိုက်တဲ့တရားပဲဒီတတိပဋ္ဌာန်တရားတော်ရဲ့တမိုင်းစဉ်ကိုလည်းဘုန်းကြီးမနေ့ကပြောခဲ့ပြီ သမိုင်းဟာလည်းပဲအင်မတန်ခိုင်မာတယ်ဒီသတိပဋ္ဌာန်တရားတော်ကြီးကိုဆက်လက်ပြီးတော့စင်ဆက်ထိမ့်သိမ့်တည်ဆောင်ပြီးတော့ဖြန့်ပြူပြီးတော်မူကြတဲ့ဆရာတော်ဘုရားကြီးရဲ့ဂုဏ်ရင်္ဂါဟာလည်းပဲအင်မတန်ကိုကြီးမြတ်တဲ့ဂုဏ်တရားတွေနဲ့ပြည့်စုံတယ်အလုံးဟာရိယာပုဂ္ဂိုလ်ကြီးတွေပဲဒါမိမိတို့အားထုတ်နေတဲ့တရားရဲ့ခိုင်မာဖို့ ဘယ်လုပ်ပဲလုပ်လို့ဘယ်နေရာမှာပဲဖြစ်ဖြစ်မိမိတို့ဆောင်ရွက်တဲ့အခါအဖွဲ့အစည်းပဲဖြစ်ဖြစ်ပေါ့အဲ့ဒီအဖွဲ့အစည်းဟာခိုင်မာတဲ့အဖွဲ့အစည်းဖြစ်ဖို့လိုအပ်တယ်လို့မိမိတို့ဇီဝရေးလောက်ကြတော့မယ်အလုတ်ကင်လောက်ကြတော့မယ်ဆိုရင်လည်းဒီကုမ္ပဏီကြီးဟာခိုင်မာတဲ့ကုမ္ပဏီမှာဟုတ်ကလားကိုကအလုတ်ဝင်ပြီးနောက်တစ်ခါနောက်ရဲ့အလုတ်ပြုတ်မှနေလား အဲ့ဒီမှာခိုင်မာမှုကိုထူးလေ့လာပြီးတော့မှအလိုလျှောက်ကြရအဲ့ဒီလိုပဲမိမိတို့အားထုတ်မဲ့တရားတကယ်ခိုင်မာတဲ့တမိုင်းကြောင်းရောရှိသလားဓမ္မမဟုတ်တကယ်ကိုပဲမိမိတို့အားထုတ်တဲ့တရားတော်ဟာအာမခံချက်အပြည့်အဝပေးနိုင်တဲ့တရားလားဆိုတာတကယ်လို့လုပ်တော့မယ်ဆိုရင်တော့ လေ့လာဖို့မလိုအပ်ဘူးလားလိုအပ်ပါဘူးတိတ်ကိုလိုအပ်တယ်ခုဒီသတိပဋ္ဌာန်ဒေသနာတော်ကြီးကတော့သတိပဋ္ဌာန်သုတ်တန်ကြီးကတော့မြတ်စွာဘုရားရှင်ကိုယ်တော်တိုင်ပဲဒါဒီသတိပဋ္ဌာန်တရားကိုငါဘုရားဟောကြားထားတဲ့အတိုင်းလိုက်လာကျင့်သုံးမယ်ဆိုရင်အလွန်ကြာမှ9နှစ်ပဲကွာအလေအလတ်ပုဂ္ဂိုလ်ဆိုရင်9နှစ် ထင်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ဘယ်လောက်လဲလဲ9ရက်9ရက်အတွင်းနဲ့ပဲယဟန္တာဖြစ်နိုင်တယ်လို့ရဲရဲအာမခံချက်ပေးပြီးတော့ဟောထားတာအဲ့တော့ဒီသတိပဋ္ဌာန်ကိုဘုန်းကြီးမနေ့ကသတိပဋ္ဌာန်ကျင့်ညာချက်ခေါ်တဲ့ကျွေးကြော်တန်ကိုဘုန်းကြီးမနေ့ကစပြီးတော့တမိုင်းစဉ်နဲ့တကွအခြေခံလေးကိုဘုန်းကြီးဟောခဲ့ပြီအချင်းချုပ်လေးကို ဒီသတိပဋ္ဌာန်တရားကိုအားထုတ်တဲ့ပုဂ္ဂိုလ်မှာရနိုင်တဲ့အကျိုး9ပါးရှိတယ်လို့ဘုန်းကြီးမနေ့ကဟောခဲ့တယ်။ဒါပေမဲ့အဲ့ဒီအကျိုးတရားလေးကိုဘုန်းကြီးအချင်းချုပ်လေးပဲမနေ့ကပြောခဲ့တယ်။ဒါကိုဘုန်းကြီးတို့ဒီမှာအဲ့ဒီအချင်းချုပ်အကျိုးတရားကိုမဟောကြားမီဘုန်းကြီးကအလယ်ပိုင်းဖြစ်တဲ့ကျင့်စဉ်ကိုဟောကြားထားမှဖြစ်မယ်။မိမိတို့တရားအားထုတ်တော့မယ်ဆိုရင်တရားအားထုတ်ပုံအားထုတ်နည်းတွေကိုပိုင်ပိုင်နိုင်နိုင် နားလေသဘောပေါက်ဖို့မလိုအပ်ဘူးလားလိုအပ်ပါရဲ့အဲ့လိုလိုအပ်တဲ့အတွက်ကြောင့်ဘုန်းကြီးကဒီတတိပဋ္ဌာန်အလယ်ပိုင်းဖြစ်တဲ့ကျင့်စဉ်ကိုဘုန်းကြီးဟောက်ပြီးတော့ဟောကြားပေးမယ်အဲ့တော့ကျင့်စဉ်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဣဒဘေခဝေဘိက္ခုကာယေကာယ ानु ပတိဝိဟာရတိအာတပိတံပဇာနောတတိမဝိနယလောကေပိဇာဒောမနတံ ဝေရဏသူဝေရဏ ानु ပတိဝိဟာရတိအာတပိတံပဇာနောတတိမဝိနေယလောကိပိစ္ဆာဒေါမနတံစိတ်တိစိတ်တ ानु ပတိဝိဟာရတိအာတပိတံပဇာနောတတိမဝိနေယလောကိပိစ္ဆာဒေါမနတံဓမ္မေတုဓမ္မာနုပတိဝိဟာရတိအာတပိတံပဇာနောတတိမဝိနေယလောကိပိစ္ဆာဒေါမနတံရှုမှတ်ရမယ့်အာယု၄မျိုး ရှုမှတ်ရမယ့်အာယုဘယ်နှမျိုးလဲ၄မျိုးပါဗျာ၄မျိုးအဲ့ဒီ၄မျိုးကိုမြတ်စွာဘုရားကကာယ ानु ပတ္တနာတတိပဋ္ဌာန်ဝေဒနာ ानु ပတ္တနာတတိပဋ္ဌာန်စိတ်ဓာ ानु ပတ္တနာတတိပဋ္ဌာန်ဓမ္မ ानु ပတ္တနာတတိပဋ္ဌာန်လို့ဒီလို၄မျိုးရှုမှတ်ရမယ့်အာယုကိုခွဲပြီးဟောတာဒီတော့ကာယ ानु ပတ္တနာဆိုတာကဘုန်းကြီးတို့ဒါလေးကိုသုံးဖို့ခွဲကြည့်လိုက်ရင်ကာယရဲ့အနုရဲ့ပတ္တနာရဲ့သုံးဖို့ရှိတယ် အဲ့ဒီသုံးခုကိုကာယဆိုတာကိုယ်မူရာယုတ်အပေါင်းကိုကာယကိုယ်မူရာယုတ်ပေါင်းကိုဘာခေါ်လဲကာယကာယအဲ့ဒီကိုယ်မူရာယုတ်ပေါင်းကိုကာယအနုဆိုတာကိုတော့အကျဉ်းချင်းအဖမ်းမှန်အထက်ထန်အနုဆိုတာပါတယ်လေကျဉ်းချင်းအဖမ်းမှန်အထက်ထန်ပတ္တနာရှုတာပွားတာအာထုတ်တာ ပဒနာကရှုတာပွားတာဟာထုတ်တာအဲ့ဒီသုံးပုဒ်ကိုကာယ ानु ပဒနာလို့ပေါင်းလိုက်လို့ရှိရင်ဒီကိုယ်မူရာယုတ်တရားတွေကိုထပ်ခါထပ်ခါထပ်ခါထပ်ခါရှုနေတာပွားနေတာအာထုတ်နေတာကိုကာယ ानु ပဒနာတတိပဋ္ဌာန်ဘာနုပဒနာတတိပဋ္ဌာန်လဲကာယ ानु ပဒနာတတိပဋ္ဌာန်မိမိရဲ့ကိုယ်မူရာကြီးကိုကိုယ်မူရာယုတ်တရားတွေကိုရှုနေတာကိုကာယ ानु ပဒနာဆိုတော့ ကိုယောဂီပုဂ္ဂိုလ်များ ထိုင်တဲ့အခါလေးမှာမိမိရဲ့ထိုင်နေတဲ့အာယုထိုင်နေတဲ့ပုံစံလေးကိုအာယုစိုက်ပြီးတော့ထိုင်နေထိုင်နေလို့ရှုတာဘာနုပဒနာလဲကာယနုပဒနာအေးမတန်ရက်တဲ့အခါမှာရက်တယ်ရက်တယ်လို့ရှုတာဘာနုပဒနာလဲကာယနုပဒနာသွားနေတဲ့အချိန်လေးမှာသွားရီသွားရီညာလန်းနေပယ်လန်းနေရှုတာဘာနုပဒနာလဲကာယနုပဒနာ နောက်ဆုံးမိမိအိယာဘော်လေးလှဲပြီးတော့လျှောင်းဆက်ပြီးတော့ခေတ္တကနလှဲတဲ့အခါလေးမှာလှဲတယ်လှဲတယ်သို့မဟုတ်အိတ်တယ်အိတ်တယ်လို့ရှုတာဘာနုပဒနာလဲကာယနုပဒနာကာယနုပဒနာဒါကိုမူရာကိုရှုနေတာလေရုပ်တရားတွေကိုရှုနေတာဒါရင်လားဆိုတော့ဘုန်းကြီးတို့ဒီမှာကိုယ်တယ်စက်တယ်ရှုတာဘာနုပဒနာလဲကာယနုပဒနာလှဲတယ်ပြောင်းတယ်ရှုတာဘာနုပဒနာလဲကာယနုပဒနာ ဖောင်းနေပိန်နေရှုတာဘာနုပဒနာလေကာယ ानु ပဒနာကာယ ानु ပဒနာအဲ့လိုကာယ ानु ပဒနာဒီကိုယ်မူရယုတ်တရားကိုရှုတဲ့အခါမှာတစ်ချိန်တစ်ခါတည်းရှုရမှလားထပ်ခါထပ်ခါရှုရမှလားထပ်ခါထပ်ခါရှုရမှာအခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာဒီမြတ်စွာဘုရားဟောကြားထားတဲ့အတိုင်းမြတ်စွာဘုရားဟာအထင်ရှားဆုံးအလွယ်ကူဆုံးရှုဖို့စရှုတဲ့ပုဂ္ဂိုလ်များလွယ်လွယ်ကူကူရှုတတ်ဖို့ ထင်ရှားဆုံးဖြစ်တဲ့ဒီကာယ ानु ပတ္တနာဆိုတဲ့ကိုယ်အမူအရာရုပ်တရားကိုစရှုဖို့ကိုဟောကြားတယ်။ဒါကြောင့်ဘုန်းကြီးတို့ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးဟာလည်းပဲဒီခန္ဓာကိုယ်ကြီးရဲ့ထင်ရှားဖြစ်ပေါ်နေတဲ့အဲ့ဒီရုပ်တရားဒီရဲ့ဖောက်ပြန်ပုံရုပ်တရားဒီရဲ့ဖြစ်ပေါ်လာပုံဒါစပြီးတော့ရှု။ဒါကြောင့်တရားရှုတဲ့အခါမှာကျေးဇူးရှင်ဆရာတော်ဘုရားကြီးဟာပထမဦးဆုံး 1300ပြည့်နှစ်မှာစိတ်ခွန်ဇာတိရရွာမှာစပြီးတရားပေးတယ်။ဘယ်နှခုနှစ်ပါတယ်လဲ1300ပြည့်အဲ့ဒီ1300ပြည့်နှစ်အဲ့ဒီအချိန်ကစပြီးတော့ဆရာတော်ဘုရားကြီးတရားပေးစဉ်ကပေါ်ရန်အာယုံကိုရှုလို့ညွှန်ကြားတယ်။ဘာကိုရှုလို့ညွှန်ကြားတာလဲပေါ်ရန်အာယုံရှုပါဆရာတော်ဘုရားကြီးရဲ့အထုပ္ပတ္တိထဲမှာကြည့်ပါ ုန်းကြီးတို့ဓမ္မနန္ဒဆရာတော်ဥတိလနန္ဒဘိဝန္တဘုန်းကြီးတို့ပါချုပ်ဆရာတော်ကြီးရေးသားခဲ့တဲ့မဟာစီထေမြအထုပ်ပတ်ဆိုတဲ့အဲ့ဒီထုပ်ပတ်ဒီကိုကြည့်ပါကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးဟာပထမစပြီးတော့စိတ်ကိုဇာတိရရတရားပေးစဉ်ကဒီတတိပ္ပံဒေသနာတော်မှာလာတဲ့အတိုင်းပေါ်ရာထင်ရှားရာအာယုံကိုရှုဆိုပြီးတော့အဲ့ဒီလိုရှုခိုင်းပါလေတဲ့အဲ့ဒီလိုရှုရတဲ့အခါမှာယောဂီပုဂ္ဂိုလ်ဟာရှုတယ် ဒါပေမဲ့စရှုစမရှုတတ်ဘယ်အာယုံကစရှုရမှာမသိဘူးမသိတဲ့ခါကဏ္ဍကြတော့အဲ့ဒီမှာလေးရှုလိုက်တဲ့အခါဝမ်းမကြီးရတင်းပြီးဖောင်းကဏ္ဍဟောင်းနေလို့ရှုတယ်လေပြန်ပြီးတော့ထွက်သွားတဲ့အခါဝမ်းဘက်ကရော့ကြပင်ကျသွားတယ်ပိန်တယ်လို့ရှုတယ်အဲ့ဒီမှာယောဂီတွေကရှုကြအထုတ်ကြတဲ့ယောဂီတွေကသူတို့ရှုတဲ့အခါမှာတော့ဒီဖောင်းနာပိန်နာကထင်ရှားလို့ဒါကစပြီးရှုတယ်လို့သူတို့ကရှင်းပြတယ် အဲ့ဒီခါမှာဆရာတော်ဘုရားကြီးကရှုကောင်းတယ်ရှုလို့ရတယ်ခွင့်ပြုတယ်ညာတော်အားဖြင့်တရားလျှောက်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကသူကပို့ပြီးထင်ရှားနေတယ်ထူးရှားစရာမလိုဘူးတဲ့ထိုင်ပြီးလို့အာယုံလေးစိုက်လိုက်ပြီဆိုရင်တဲ့လေအားရှူလိုက်တာပဲရှူသွင်းလိုက်လို့ဝမ်းမိုက်ကတင်းပြီးဖောင်းကန်လာတယ်ဖောင်းနေရှူတယ်ဝမ်းမိုက်ရောကြပင်ကျသွားတယ်ပင်နေရှူတယ်အဲ့ဒီမှာကျေးဇူးရှင်ဆရာတော်ဘုရားကြီးဟာမင်းကုန်းစီတော်ဆရာတော်ဘုရားကြီးရဲ့တပည့်တွေ ဆရာတော်ဘုရားကြီးရဲ့ရိတ်တာကွဲတွေမင်းကုန်းဆရာတော်ဘုရားကြီးမင်းကုန်းစီတော်ဆရာတော်ဘုရားကြီးရဲ့ရိတ်တာဌာနကွဲတွေရှိပါတယ်တပည့်ကြီးတွေအဲ့ဒီဆရာတော်တွေတရားပြနေတာကအချို့ဌာနတွေမှာပူတယ်ပိန်တယ်ပူတယ်ပိန်တယ်လို့ရှိတယ်ဟောဒီလိုလေးပြစာနဲ့ရေးထားတာလည်းပဲပူတယ်ပိန်တယ်ရေးတယ်ဟောပူတယ်ပိန်တယ်ဆိုရင်ဒါမှဖောင်းတာပိန်တာလည်းဒါရှုကောင်းတယ်ဆရာတော်ဘုရားကြီးကိုယ်တိုင်ဒါခွင့်ပြုထားတယ်ဟာပဲဆိုပြီးတော့ ဒီမှာယောဂီများကလည်းပဲတကယ်လက်တွေ့အားထုတ်တော့ဒီဖောင်းမှုပိန်မှုဟာလွယ်လွယ်ကူကူထင်ထင်ရှားရှားဖြစ်ပေါ်နေတဲ့အတွက်ဒီမှာတတိပဋ္ဌာန်နဲ့တေချာတိုက်ဆိုင်ကြည့်လိုက်တဲ့အခါမှာလည်းပဲကာယ ानु ပဒနာတတိပဋ္ဌာန်ပဲဝါယောပဲကာယ ानु ပဒနာတတိပဋ္ဌာန်ပဲရှုတာကလည်းပဲဝါယောဖွတ်ထပဝါယောတကြောင့်တွန်းကန်နဲ့တရွေချင်းတွေ့ချင်းတွန်းကန်ရွေ့ရှားနေတဲ့သဘောလေးကိုရှုတာ အဲ့ဒီမှာဝါရောဓာတ်လေးကိုစောင့်ရှုတဲ့သဘောဆိုတော့ဒါတကယ်ကြံကြံနဲ့အကုန်လုံးညီညွတ်တယ်တတိပဋ္ဌာန်နဲ့ပြောရင်ကာယ ानु ပတနာဘာ ानु ပတနာလဲကာယ ानु ပတနာဓာတ်နဲ့ပြောရင်ဝါယောဓာတ်ဓာတ်နဲ့ပြောရင်ဘာဓာတ်လဲဝါယောဓာတ်ဝါယောဓာတ်ကိုရှုတာဘုန်းကြီးတို့ဒီမှာအာနာပါနဆိုတဲ့ဝင်လေထွက်လေကိုရှုတာလေဝါယောဓာတ်ပဲဘာဓာတ်ကိုရှုတာလဲဝါယောဓာတ်ဝါယောဓာတ်ကိုရှုတာလေဓာတ်ကိုရှုနေတာလေ ဒီဖောင်းမှုပိန်မှုလေးဟာလေးပဲဒီမှာဝါရောရဲ့တုံးကံရွေရှားနေတဲ့သဘောလေးကိုရှုတာမဟုတ်ဝါရောတဲ့ဒါစပိကျမ်းဂန်နဲ့ညီညွတ်တယ်ဆိုပြီးကျေးဇူးရှင်ဆရာတော်ဘုရားကြီးကဒီကာယ ानु ပတနာနည်းနဲ့ဒီတတိပဋ္ဌာန်နည်းနဲ့တိုက်ဆိုင်ပြီးတော့ဒီဖောင်းမှုပိန်မှုလေးကိုထင်လဲထင်ရှားတယ်ဝင်လေထွက်လေရှိနေသမျှဖောင်းမှုပိန်မှုမရှိဘူးလားရှိပါရဲ့ခုဖောင်းနေပိန်နေလို့ရှုတာမရှိပဲရှုတာလားရှိလို့ရှုတာလား ရှိလို့ရှုတာမထင်ရှားပဲရှုတာလားထင်ရှားလို့ရှုတာလားထင်ရှားလို့ရှုတာမနေ့ကဘုန်းကြီးတို့ကျေးဇူးတော်ရှင်မင်းကွန်တော်ရမင်းကွန်အလေတော်ရဆရာတော်ဘုရားကြီးဥမြင့်စုတာကမင်းကွန်စေတဝန်လောင်းနေရဖြစ်တဲ့ရှင်ဥနာရရစာရီကျင့်နေတဲ့အခါဘာကြောင့်ဒီလောက်စာရီကြိုးစားနေတာလဲလို့မေးတော့နိဗ္ဗာန်လိုချင်လို့ပါဗျာတဲ့ဘာလိုချင်လို့လဲနိဗ္ဗာန်လိုချင်လို့ နိဗ္ဗာန်လိုချင်တာများกว่าတဲ့ဒီလောက်စာရီကျက်နေဖို့မလိုပါဘူးဘူတံဘူတတောပတ္တိဘူတံဖြစ်နေတာကိုရှိနေတာကိုဘူတတောဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းပတ္တိရှုအဲ့ဒီကျမ်းကပါဠိနဲ့ရောမကိုင်းညီဘူးလားကိုင်းညီပါဗျာဒီမှာရှိလို့ရှုနေတာလေဖောင်းတာလေးကတကယ်လည်းထင်ရှားရှိတယ်ပိဏာလေးတကယ်လည်းထင်ရှားရှိတယ်မရှိဘဲမှန်းဆပြီးရှုတာမဟုတ်ဘူးရှိလို့ရှုတာဘူတံဘူတတောပတ္တိဆိုတဲ့ ဒီကျမ်းဂန်တွေလည်းပဲညီညွတ်နေတယ်ဒါကြောင့်မို့ကျေးဇူးတော်ရှင်မန်စီဆရာတော်ဘုရားကြီးကအဲ့ဒီကာယ ानु ပဒနာနည်းနဲ့ဖောင်းအာယုံပိအာယုံနည်းဒါသဘောနဲ့ပြောရင်ဝါရောတတ်တယ်အဲ့ဒီသဘောလေးကိုတခါလေထင်ရှားနေတာလေးကိုရှုခိုင်းတယ်အဲ့ဒီမှာယောဂီပုဂ္ဂိုလ်ဟာဒီကာယ ानु ပဒနာရှုတယ်ဆိုတာအခုဖောင်းမှုပိန်မှုလေးရှုနေတာဟာဘာ ानु ပဒနာလဲကာယ ानु ပဒနာသောသောကပြောခဲ့ပြီးဒီဖောင်းနာပိန်နာလေးကိုရှုနေရင်လည်းယောဂီပုဂ္ဂိုလ်ကမထင်ရှားဘူး တချို့ကစိတ်အားဆိုင်တယ်တိတ်အားဆိုင်တဲ့အခါကလည်းကြတော့ဝင်လေထွက်လေမမှန်တော့အဲ့ဒီမှာစိတ်ကတင်းထားလေမမှန်လေမမှန်လေဖောင်းမှုပိန်မှုရောထင်ရှားပါမလားထင်ရှားမထင်ရှားတော့တောက်နောက်တင်းတင်းကြီးဖြစ်ပြီးမထင်ရှားတော့အဲ့ဒီလိုမထင်ရှားလို့ရှုမှတ်လို့မရတဲ့ပုဂ္ဂိုလ်ကိုဒီကာယ ानु ပဒနာနည်းနဲ့ပဲဆရာတော်ဘုရားကြီးက ထိုင်နေထိုင်နေလို့ရှုတယ် ကိုထိုင်းနေတဲ့အမူအရာလေးကိုဘယ်လိုရှုရမလဲထိုင်းနေထိုင်းနေထိုင်းနေလို့ရှုတယ်ထိုင်နေလို့ရှုနေတာလေဘာနုပဒနာလေဘာနုပဒနာကဲအဲ့လိုထိုင်နေလို့ရှုနေတာလေးကနည်းနည်းလေးပေါ့နေလို့ရှိရင်ပို့ပြီးတော့လင်းနေသွားအောင်ကြမ်းနဲ့ထိနေတဲ့အထိနေရာလေးကိုထိတယ်လို့ထည့်ရှုတယ်ထိုင်နေထိတယ်ထိုင်နေထိတယ်ထိတယ်လို့ရှုတာလေဘာနုပဒနာလေကာယနုပဒနာကာယနုပဒနာပဲ အဲ့ကံ అను ပဒနာနည်းလေးနဲ့ဘုန်းကြီးတို့ယောဂီများအခုဒီမှာ ဖောင်းအာယုံပင်အာယုံလေးကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကဒါလေးရှုအဲ့ဒီမှာဒီလိုဖောင်းနာပင်နာလေးရှုသလိုထိုင်တဲ့ခံမှာထိုင်နေလို့ရှုရတယ်ရက်တဲ့ခံမှာရက်တဲ့ရှုရတယ်သွားတဲ့ခံမှာသွားတယ်ရှုရတယ်အဲ့လိုရှုနေတာတွေ၊ကိုယ်တာဆန္ဒတွေ၊လှည့်တာပြောင်းတာစောင်းတာတွေထိုင်တာထတာတွေအကုန်လုံးဟာဘာနုပဒနာလဲကာယ అను ပဒနာပါ အဲ့ဒီကံ అను ပဒနာကိုဘုန်းကြီးတို့ယောဂီများမထင်ပေါ်ပဲရှုရမှာလားထင်ပေါ်လာမှရှုရမှာလားထင်ပေါ်လာမှရှုရမှာအေးအဲ့လိုရှုတဲ့အခါမှာအမှန်အတိုင်းသိအောင်ရှုပါတဲ့ရှုယုံလေးနဲ့မပြီးဘူးနော်သိအောင်ရှုရမှာဘာဖြစ်အောင်ရှုရမှာလဲသိအောင်ရှုရမှာယောဂီတို့ရှုနေတာကတတိရှုနေတာပါလေတတိသိတာကဉာဏ်သိတာကပါလေဉာဏ် အေးညံပေါ်အောင်မို့ဒီမှာဒါမှမဟုတ်ယေရှုရှင်ဆရာတော်ဘုရားကြီးကသူ့ရဲ့ဆောင်းပုဒ်ကလေးမှာကိုယ်အမူအရာဖြစ်တိုင်းမှာမှန်စွာသိပါစေဆိုတဲ့ဆောင်းပုဒ်လေးပေးတာလေကြည်တာလေးစုကြည့်မယ်နော် ကိုအမှုအရာကိုအမှုအရာဖြစ်တိုင်းမှဖြစ်တိုင်းမှမှန်စွာတည်ပါစေမှန်စွာတည်ပါစေကိုအမှုအရာကိုအမှုအရာဖြစ်တိုင်းမှဖြစ်တိုင်းမှမှန်စွာတည်ပါစေမှန်စွာတည်ပါစေဆိုကြည့်ပါနှကောင်းပါကိုအမှုအရာဖြစ်တိုင်းမှမှန်စွာတည်ပါစေကိုအမှုအရာဖြစ်တိုင်းမှ မှန်စွာသိပါစေ။ကိုယ်မူရာလေးဖြစ်တိုင်းဖြစ်တိုင်းကို ရှုတဲ့ကံမှာအမှန်တိုင်းသိပါစေတဲ့။အဲ့တော့ခုဘုန်းကြီးတို့ယောဂီများကိုဖောင်းမှုပိန်မှုလေးရှုနေတာဟာကာယ ानु ပတနာလို့ဘုန်းကြီးကပြောလိုက်ပြီးကိုယ်မူရာ။အဲ့လိုရှုတဲ့ကံမှာမှန်စွာသိပါစေ။အမှန်လို့သိပါစေနဲ့အမှန်သိပါစေ။အဲ့တော့ယောဂီများဟာအခုဖောင်းလာတဲ့အခါလေးမှာလေလေးဝင်လာလို့ဝမ်းပိုက်ကလေးဖောင်းလာရင် ဖောင်းနေရှုလိုက်တယ် ဒီနေ့ပြန်ထွက်သွားလို့ဝမ်းပိုက်ကလေးရောကျသွားရင်ပိန်နေရှုလိုက်တယ်ယောဂီရဲ့ဒီမှာအာယုန်ထဲမှာဝမ်းပိုက်ဖောင်းလာတယ်ဝမ်းပိုက်ကြီးပိန်သွားတယ်ဝမ်းပိုက်ဖောင်းလာတယ်ဝမ်းပိုက်ပိန်သွားတယ်ဒါပဲဝမ်းပိုက်ဆိုတဲ့ပုံပန်းတရံကြီးထင်းနေတယ်မြင်းနေတယ်အဲ့ဒါပြညာပဲပရမတ်မဟုတ်ဘူးပြညာပြညာဟာတရားမဟုတ်သေးဘူးအဲ့တော့ပြညာကြီးကိုပဲအခုရှုနေရတယ်ဘာကြောင့်လဲဆို तू ကထင်ရှားနေလို့ အဲ့ဒီသူ့ကိုရှုတဲ့အခါမှာတစ်ချိန်တစ်ခါလဲရှုရမှာလားထပ်ခါထပ်ခါရှုရမှာထပ်ခါထပ်ခါရှုရမှာအဲ့တော့ဘောင်းတဲ့အာယုံလေးပေါ်လာရင်လည်းဘောင်းတယ်လို့ရှုလိုက်မယ်ပိန်တဲ့အာယုံလေးပေါ်လာရင်လည်းပိန်တယ်လို့ရှုလိုက်မယ်နောက်တစ်ခါဘောင်းမှုလေးအသစ်ဖြစ်ပေါ်လာရင်လည်းဘောင်းတယ်နောက်တစ်ခါပိန်မှုလေးအသစ်ဖြစ်ပေါ်လာရင်လည်းပိန်တယ်အဲ့ဒီပုံမှာထပ်ခါထပ်ခါယောဂီရဲ့ရှုတော့ယောဂီစိတ်ကအဲ့ဒီဘောင်းလာတဲ့အာယုံလေးပေါ်မှာပဲစိတ်ကြီးတည်သွားတယ်ပိန်ကျသွားတဲ့အာယုံလေးပေါ်မှာပဲမစိတ်ကြီးတည်သွားတယ် အဲ့ဒီပုံမှာရှုစိတ်ကလေးကပြည်ပများလာတဲ့အခါအနေများလာတဲ့အခါကျတော့ဝမ်းမိုက်ဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့တင်းကန်းလာတဲ့သဘောရော့ကျသွားတဲ့သဘောအဲ့ဒီမှာတင်းလာတဲ့သဘောနဲ့ရော့သွားတဲ့သဘောလေးပဲသိလာတယ်သောတော့ကဝမ်းမိုက်ဆိုတာထင်သေးရလားထင်တော့မထင်တော့ဒီချမ်းလေးရှုကြည့်ထက်ကထက်ကရှုကြည့်ရှုကြည့်တရက်နှစ်ရက်သုံးရက်အတွင်းနဲ့လည်းပဲဒီသွားဝါလေးကိုကောင်းကောင်းမြင်လာလိမ့်မယ် အဲဒီမှာသူ့အတူတင်းကန်လာတဲ့သဘောလေးရောရော့ကျသွားတဲ့သဘောလေးရောစိုးစိုးကတော့ဝမ်းမိုက်ကြီးဆိုတဲ့ပုံမှန်တရားကြီးလည်းမြင်တယ်ဖောင်းနာငါပဲငါသိနေတာလည်းငါပဲမှတ်နေတာလည်းငါပဲငါပဲလို့သိနေတယ်အခုဒီမှာတေချာရှုနေတဲ့အခါကျတော့သူ့အတူတင်းပြီးတော့ကန်လာတဲ့သဘောလေးရော့ပြီးတော့ကျသွားတဲ့သဘောလေးအဲဒီမှာတင်းကန်လာတဲ့သဘောလေးနဲ့အဲဒီတင်းလာလေးရလေးကိုလိုက်ပြီးတော့တိလိုက်တဲ့သဘောလေးနှစ်ခုတွဲပြီးကွဲပြီးတိလိုက် တင်းလာတာလေးကတတ္တံတိနေတဲ့စိတ်ကလေးကတတ္တံဘယ်နှခုတွေ့ရလဲနှစ်ခုတွေ့ဆိုတော့ကတော့တိတာလဲငါပဲလို့ထင်တယ်ဖောင်းတာလဲငါပဲလို့ထင်တယ်အခုကြတော့ငါဆိုတာရှိသေးရဲ့လားမရှိတော့ဘူးတင်းသဘောလေးရဲ့တိမှုလေးရဲ့ဘယ်နှခုတွေ့ရလဲနှစ်ခုတွေ့တင်းတာလေးကဝါယောဓာတ်တင်းတာလေးကဘာတန်လဲဝါယောဓာတ်ဝါယောဓာတ်ကယုတ်တရားဝါယောဓာတ်ကဘာတရားယုတ်တရားတိတာလေးက အနတ်တရားကဲဖောင်းနေလို့ရှုတဲ့ခိုင်လေးမှာဘာနဲ့ပါတွေ့လာတယ်ရုပ်နဲ့စောစောကတော့ငါဆိုတာဖောင်းတာလည်းငါပဲတိတာလည်းငါပဲအခုဖောင်းတာကလည်းငါဟုတ်သေးရဲ့လားဟုတ်တော့ဘာတရားလဲရုပ်တရားတိတာကရောငါဟုတ်သေးရဲ့လားဟုတ်တော့ဘာတရားလဲနာတရားနာတရားဟောပိဏကလည်းပဲဝါယောဓာတ် ပိဏကလည်းဘာတတ်လဲဝါယောတတ်ကယုတ်တရားဘာတရားလဲယုတ်တရားသိနေတာလေးကနာမ်တရားကဲပိဏကလေးမှလည်းပဲငါဆိုတာရှိသေးရဲ့လားမရှိပါဘူးစိုးစိုးကတော့ငါပဲပိဏလည်းငါပဲဖောင်းတာလည်းငါပဲငါပဲကြီးဖောင်းနေတာသိနေတာလည်းငါပဲလို့သိတယ်အခုငါဆိုတာရှိသေးရဲ့လားမရှိပါဘူးသိနေတာလေးကနန္တရားဟောဖောင်းတာလေးကယုတ်တရားပိဏလေးကယုတ်တရားသိနေတာလေးကနန္တရား အဲ့တော့ခေါင်းနဲ့ပင်လေလို့ရှုခိုက်လေးမှာအဲ့လိုယုံနဲ့နာကိုအမှန်မသိဘူးလားသိပါပြီဝိပဿနာရှုရဆိုတာအဲ့လိုအမှန်သိအောင်ရှုရတာဒါကြောင့်ကိုယ်မူရာဖြစ်တိုင်းမှာမှန်စွာသိပါစေတဲ့ငါဆိုတဲ့ဘုန်းကြီးတို့တခါတန်တရာလုံးဆွဲလာခဲ့တဲ့အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားပြုတ်ပါဘူးဟောင်းနာပင်နာလေးရှုရင်းနဲ့တော့သက္ကာယဒိဋ္ဌိပြုတ်သွားပြီ အမှန်သိလို့လားအမှားသိလို့လားအမှန်သိလို့ပါအမှန်မြင်ရင်အမှားဒိဋ္ဌိမစင်ဘူးလားစင်ပါတယ်အလင်းရောက်လာရင်အမှောင်မပြောက်ဘူးလားပြောက်ပါတယ်ဝိဇ္ဇာဉာဏ်ဆိုတဲ့အလင်းရောက်လာတာနဲ့တပြိုင်တည်းအမှားဒိဋ္ဌိတခါနဲ့စင်သွားတယ်ဒါဖောင်းနာပိန်နာလေးရှူရင်းနဲ့နော်တက္ကရာဒိဋ္ဌိပြုတ်သွားပြီဘာပြုတ်သွားပြီလဲတက္ကရာဒိဋ္ဌိကဲတတန္တရာလုံးဆွဲလာခဲ့တဲ့ငါငါဆိုတဲ့အဲ့ဒီအတ္တတက္ကရာကြီးအားလုံးပြုတ်သွားပြီမရှိတော့အဲ့ဒီမှာအမှန်တမ်းဖြစ်သိတယ်ယုံနဲ့ယုံနဲ့နာကိုသိလာတယ် အဲ့ဒါဘုန်းကြီးတို့ယောဂီများဒီကိုယ်မူရာဖြစ်တဲ့ဒီဖောင်းနာပိနာလေးရှုရင်းနဲ့ယုံနဲ့ကကွဲပြီးတော့မသိဘူးလားသိပါရဲ့။ဒီလိုဆိုရင်ထိုင်တဲ့မူရာလေးရှုကြည့်ပါလား။ထိုင်နေဆိုတာလေးပဲဒါဘုန်းကြီးတို့ကာယ ानु ပတနာ၊ဗန္ဓုပတနာလေ။ကာယ ानु ပတနာ။အဲ့ဒီအမူအရာလေးကိုသိချင်ရှုနေပထမတော့ထိုင်နေဆိုရင်ဒီမှာကိုယ်ပုံကြီးထင်းနေတယ်။ထိုင်နေတာကိုယ်ပုံကြီးပဲငါငါထိုင်နေတာပဲ။ထိုင်နေတာငါပဲလို့ထင်တယ် ခုတေချာဒီပေါ်မှာထိုင်နေထိုင်နေလို့ရှုနေတဲ့ခါကျတော့အာယုလေးကအောက်ပိုင်းခန္ဓာကိုခွေခွေလေးအပေါ်ပိုင်းခန္ဓာကိုလေးကမတ်ပြီးတောင့်နေတဲ့သဘောလေးအဲ့ဒီမှာဉာဏ်ထဲမှာထင်းလာအဲ့ဒီမှာတောင့်တောင့်လေးထင်းလာတောင့်တောင့်လေးထင်းနေတယ်တောင့်နေတယ်ဆိုတာကဘုန်းကြီးတို့ယောဂီများဝါယောတတ်ပဲပတ်တယ်လေဝါယောတတ်ထောက်ကံတောင့်တင်းလျော်ခြင်းတည်းထိုင်နေဆိုတာနောက်ကထောက်ကံထားလို့တောင့်တင်းနေလို့ထိုင်ဖြစ်တယ် လေဓာတ်ကြောင့်ဘာဓာတ်ကြောင့်လဲလေဓာတ်ကြောင့်ဒီဝါယောဓာတ်ကြောင့်ထိုင်လို့ဖြစ်တယ်အဲ့ဒီလေဖြတ်ထားတဲ့ပုဂ္ဂိုလ်ထိုင်လို့တောင်းရသေးရဲ့လားမရဘူးမရဘူးအဲ့တော့ဒီမှာဝါယောဓာတ်ရဲ့တွန်းကန်မှု ထောက်ကန်မှုသဘောကြောင့်ဒီမှာတောင့်တင်းမှုလေးကြောင့်ထိုင်မှုလေးဖြစ်နေတယ်အဲ့ဒီထိုင်တာလေးကိုဘုန်းကြီးတို့ယောဂီများကပထမတော့ထိုင်တာငါပဲငါထိုင်နေတာပဲဆိုတာရင်အခုသေချာကြည့်လိုက်တဲ့အခါကျတော့ဟောထိုင်နေတာကတောင့်တင်းနေတဲ့သဘောပဲတွေ့ရတယ် ဘာသဘောလေးတွေ့ရလဲတောင့်တင်းနေတဲ့သဘောလေးကဝါရောတက်တယ်အဓကလေးလေဝါရောတက်အဲ့ဒီဝါရောတက်ကယုတ်တရားလားနန္တရားလားယုတ်တရားပါဒီသိနေတဲ့စိတ်ကလေးကနန္တရားပါထိုင်နေလို့ရှုခက်ကလေးမှာဘာနဲ့ဘာတွေ့လာလဲယုတ်တရားအမှန်သိတာလားအမှားသိတာလားအမှန်သိတာကဲဝိပဿနာရှုတယ်ဆိုတာဒီကာယ ानु ပဿနာကိုယ်မူရာရှုရင်လေအမှန်တိုင်းသိအောင်ရှုဆိုတာဒါပြောတာဒီတိုင်းဆက်ရှုနေရင်သူ့အကြောင်းနဲ့သူ့အကျိုးအကြောင်းအကျိုးဆက်ဆက်ဖြစ်နေတာလေသိလာလိမ့်မယ် ဆက်ပြီးရှုလို့တမာရီအားတွေထက်တန်အားကောင်းပြီဆိုရင်အဲ့ဒီယုတ်တရားနံတရားတွေပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတာပါဘူးကဲရက်တဲ့အမူအရာလေးရှုရင်လည်းဒီတိုင်းပဲရက်တယ်လို့ရှုကြည့်ပါလားခုဘုန်းကြီးတို့ယောဂီများကိုစပြီးရှုနေပြီလေဈဉ္ညာဆုံးတဲ့အခါမှာချက်ချင်းလှည့်ရမှာလားရက်ရမှာလားရက်ရပါဘူးကဲရက်တဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်သိချာလေးကိုရှုကြည့်ပါလား ဆံပြားကခြေပြားတိုင်အောင်တကိုယ်လုံးကိုအာယုံဆိုင်ရှုတကိုယ်လုံးအာယုံဆိုင်ရှုတဲ့အခါကျပထမတော့ဒီမှာခန္ဓာကိုယ်ကြီးရက်နေတာနောက်ရှုပါများတော့ဒီပေါ်မှာရက်တယ်ရက်တယ်ရှုနေတာရှုပါများလာတဲ့အခါကျတော့ဘာတိလာလဲဆိုတော့တောင်တင်းခိုင်မာနေတာကြီးတွေ့လာတယ်ရုပ်ကိုယ်ကြီးဆိုတာမထင်တော့ဘူးတောင့်တင်းနေတဲ့သဘောကြီးတွေ့လာတယ် ဘာသဘောကြီးတွေ့တာလဲတခါတည်းမှာရင်းပြီးလှုပ်နေတဲ့သဘောမတွေ့ရဘူးလားတွေ့ရပါဘူးတောင်တင်းနေတာလေဝါယောဓာတ်တောင်တင်းနေတာပါတာလေ ဝါယောဓာတ်ရင်းရိုင်ပြီးလှုပ်ရှားနေတာလဲဘာဓာတ်လဲဝါယောဓာတ်ကဲအဲ့ဒီဝါယောဓာတ်ကယုတ်တရားလားနန္တရားလားယုတ်တရားပါသိနေတဲ့စိတ်ကလေးကနန္တရားပါကဲဒီတော့ရက်တယ်လို့ရှုနေကြိုက်မှာရောယုံနဲ့နံအမှန်မသိဘူးလားသိပါပါကဲငါဆိုတာရှိသေးရဲ့လားရှိပါဘူးကဲငါရက်နေတာရက်နေတာငါပဲဆိုတာရှိသေးရဲ့လားရှိပါဘူးယုတ်ကြီးကရက်နေတာသိနေတာလေးကနံဟောယုံနဲ့နံပဲဒါပဲတွေ့တယ်သွားတဲ့အခါလဲဒီတိုင်းပဲညာလန်းတယ်ဘယ်လန်းတယ်ရှုကြည့် ခုယောဂီများကိုစပြီးတော့တမာတိထူထောင်စဒါဘုန်းကြီးကရှေ့ကနေပြီးတော့ဒီလိုရှုရင်ဒီလိုဖြစ်တယ်ဆိုတာလေးပဲလမ်းကြောင်းပြတာဒီလိုသိနိုင်မယ်ဒီလိုမြင်နိုင်မယ်ဟုတ်တယ်မို့လားမှန်ပါပါအဲခုကိုယ်တိုင်မတွေ့သေးဘူးကိုယ်တိုင်မမြင်သေးဘူးကိုယ်တိုင်ရှုကြည့်တကယ်ရှုကြည့်ရင်တကယ်လက်တွေ့ကြကြတကယ်အလုံးလုံးကြည့်ရင်တကယ်ဒီယုံနာကိုသိတဲ့ဝိပဿနာဉာဏ်လေးမပေါ်နိုင်ဘူးလားပေါ်နိုင်ပါလေလမ်းတိုင်းလမ်းတိုင်းကြည့်ပထမတော့ညာချီလမ်းနေဆိုရင်ညာချီတော့ကြည့်လမ်းတော့တာ ဘယ်ချိန်လမ်းနေဆိုရင်လည်းဘယ်ချိန်တော့ကြီးလမ်းသွားတာပဲဒါဒါပေမဲ့အဲ့ဒီပုံမှာဓက္ကဓက္ကရှုလို့ရှုစိတ်လေးကမြဲသွားပြီဆိုတော့ခြေထောက်ဆိုတဲ့ပညာတရံပြောင်းအဲ့ဒီပရမတောင့်တင်းသွားတဲ့သဘောပဲတွေ့ရတယ်လမ်းတိုင်းလမ်းတိုင်းဟာတောင့်သွားတဲ့သဘောတင်းသွားတဲ့သဘောရွေ့သွားတဲ့သဘောဒီသဘောကြီးတွေတွေ့ရအဲ့ဒီဟာတွေ့ပြီတဘာဝလေးကိုမြင်ပြီဆိုရင်ယုံနာကိုရောမမြင်ဘူးလားမြင်ပါဘူး အဲ့ဒီလိုယောဂီပုဂ္ဂိုလ်ကရှုတဲ့အခါမှာကာယ ानु ပတနာကိုယ်မူရာလေးရှုတဲ့အခါမှာလည်းပဲအဲ့လိုအမှန်တိုင်းသိအောင်ရှုပါဒီတိုင်းလေးနဲ့ဘုန်းကြီးတို့ရှုတယ်ရှုတယ်နဲ့တခါနဲ့ဖောင်းတယ်ပင်တယ်ဖောင်းတယ်ပင်တယ်ဒီလောက်လေးနဲ့မှတ်နေုံနဲ့မပြီးဘူးနော်အဲ့ဒီပုံမှာအာယုံလေးကြာကြာလေးစိုက်မိနေရမယ်လူတရားရဲ့အကြောင်းကိုသိကျင်ရင်သူနဲ့ခဏလေးပေါင်းပါလားကြာကြာပေါင်းပါလားကြာကြာပေါင်းခဏလေးပေါင်းလို့သူအကြောင်းသိပါမလားမသိပါဘူး ကြာကြာပေါင်းရင်သူ့ရဲ့အတွင်းစိတ်နေစိတ်ထားသဘောထားကစမ်းမသိရဘူးလားသိရပါဘူးဒါကြောင့်မို့ခန္ဓာရဲ့အကြောင်းကိုသိကျင်တဲ့ယောဂီဟာဒီစိတ်ကလေးဟာခန္ဓာနဲ့ခဏပေါင်းပါလားကြာကြာပေါင်းရမှာလားကြာကြာပေါင်းခန္ဓာမှာကြာကြာဒီစိတ်လေးနေဖို့မလိုဘူးလားလိုပါတယ်အဲ့လိုကြာကြာနေတဲ့အခါခန္ဓာကြီးရဲ့ဖြစ်စဉ်ပြစ်စဉ်အကုန်လုံးမသိရဘူးလားသိရပါတယ်ဒီဒါကြောင့်မို့မိမိတို့စိတ်လေးဟာဒီခန္ဓာပေါ်မှာ ကိုရှုမှတ်တဲ့အာယုံပေါ်မှာဆွဲဆွဲမြဲမြဲလေးကြာကြာလေးတည်နေအောင်ကြိုးစားဖို့မလိုဘူးလားဗျာမလိုပါဘူး။ဒီအဲ့ဒီလိုကိုယ်မူရာကာယ ानु ပတနာကိုယ်မူရာလေးတွေရှုတဲ့အခါဒီလိုအမှန်တိုင်းသိနေပြီယုံနာသိပြီကြောင်ကြိုသိပြီဖြစ်ဖြစ်တွေမြင်ပြီဒါဝိပဿနာဉာဏ်နေပဲအမှန်တိုင်းသိသွားတာ။ဘုန်းကြီးစောတော့ကပြောခဲ့တယ်နော်ရှုတာကပါတယ်လေတတိရှုတာကပါတယ်လေအတိသိတာကပါလေဉာဏ်တော့ဒီအဲ့ဒီဉာဏ်ပေါ်လာအောင်ရှုရမှာ ဘာပေါ်လာအောင်ရှုရမှာလဲဉာဏ်ပေါ်အောင်ရှုရမှာဉာဏ်ပေါ်အောင်ရှုရမှာရှုပါရှုပါဆိုရင်ရှုတာပဲရှုတာပဲဘာဖောင်းတာတိတာပိန်တာတိတာဒီလောက်နဲ့တော့ဉာဏ်မဟုတ်သေးဘူးတကယ်ကိုသူ့ရဲ့သဘာဝလေးတွေမြင်မှသဘောတိမှဥရိယဝရမြင်နိုင်သည်တဲ့ကျေးဇူးရှင်ဆရာတော်ဘုရားကြီးကသဘောကိုမြင်ရမှာအဲ့ဒီသဘာဝလေးတွေကိုမြင်ရမှာအဲ့ဒီသဘာဝဟာယုံနာမယ်အဲ့ဒီယုံနာလေးတွေမြင်မှသူ့ရဲ့ဖြစ်ပျက်လေးတွေဒီခါလေးမြင်လာမှာ ဒါကိုသိချင်မှအတိုင်းမြင်အောင်ရှုရအဲ့လိုကိုယ်အမူအရာကိုရှုတဲ့အခါထိုင်ရင်ရှုနေတယ်ရရင်ရှုနေတယ်သွားရင်ရှုနေတယ်မြောင်ရင်ရှုနေတယ်ရှုနေပြီကာယ ानु ပဒနာလေးနဲ့ရှုနေပြီကိုယ်အမူအရာလေးကိုအဲ့လိုရှုနေစဉ်မှာပဲခုဘုန်းကြီးတို့ယောဂီများမိနစ်20လောက်ကြာတဲ့အခါကျတော့အောက်ပိုင်းကအလယ်ပိုင်းကအထက်ပိုင်းကဝေဒနာတွေမလာဘူးလားလာပါဘူးဝေဒနာတွေလာတဲ့အခါအခုစပြီးတော့အာထုစဆိုတော့ ဝေဒနာလေးခံစားရတာချမ်းသာတဲ့ခံစားမှုလားဆင်းရဲတဲ့ခံစားမှုလားဆင်းရဲတဲ့ခံစားမှုဆင်းရဲတာဆိုရင်ဒုက္ခလားဒုက္ခလားဒုက္ခပါဒီလိုဆိုရင်အခုစပြီးအတုစမှာဒုက္ခဝေဒနာထင်ရှားတာလားဒုက္ခဝေဒနာထင်ရှားတာလားဒုက္ခဝေဒနာထင်ရှားတာကဲဘုဒ္ဓဘုဒ္ဓတော့ပတ္တိမရှိပဲရှုရတာမဟုတ်ဘူးဒီဝေဒနာထင်ရှားရှိနေရင်ဟဲ့ဒီထင်ရှားတဲ့ဝေဒနာကိုဘာလို့ရမှာလဲရှုရမယ်ရှုရမယ် အဲ့ဒီဝေဒနာလေးကိုရှုရမယ်အောက်ပိုင်းကဖြစ်ပေါ်နေအောက်ပိုင်းဝေဒနာလေးရှုရမယ်အလယ်ပိုင်းကဖြစ်ပေါ်လာရင်အလယ်ပိုင်းဝေဒနာလေးရှုရမယ်အထက်ပိုင်းကဖြစ်လာရင်အထက်ပိုင်းရှုရမယ်ဝေဒနာအနုပဒနာသုံးပုဒ်ဝေဒနာဆိုတာခံစားမှုဝေဒနာဆိုတာဘာလဲခံစားမှုအနုဆိုတာအကျဉ်းချင်းခံမှန်တတ်တဲ့ပဒနာရှုတာပွားတာအထုတာ အဲ့တော့ခံစားမှုလေးဖြစ်ပေါ်လာရင်တခါလဲရှူရမှာလားတက္ကတက္ကတက္ကတက္ကရှူရမှာလားတက္ကတက္ကတက္ကရှူရမှာတက္ကတက္ကရှူမှအဲ့ဒီခံစားမှုလေးရဲ့အတိုးအယော့အရွှေ့အပြောင်းအပေါ်အပြောင်းအဲ့ဒီဝေဒနာလေးရဲ့ရှင်ပြားပေါ်လေးကမိမိခံစားနေရတာအရှင်ပြားပေါ်လေးကဖြစ်နေတာသို့မဟုတ်အသားလေးကဖြစ်နေတာသို့မဟုတ်ရိုးပေါ်ကသို့မဟုတ်ရိုးတွင်းက ဖြစ်နေတာလေးကိုတေချာစူးစိုက်ပြီးရှုကြည့်နေရင်သူဖြစ်နေတဲ့အတိုင်းအမှန်တိုင်းမသိဘူးလားသိပါဘူးအဲ့လိုသိလာအောင်ရှုရမှာအခုယောဂီတို့ရှုနေတာကဝေဒနာပေါ်လာရင်ကြောက်အောင်ရှုနေတာဟာတပည့်တော်ဝေဒနာတွေပေါ်တယ်ဗျာဟိုခေါင်းလေးကလှုပ်လိုက်တာမျက်နှာလေးဘဝဟိုရိုးရွားလေးဒါလေးတွေကတော့ပြောက်တယ်ဗျာဒုနာတာကမပြောက်ဘူးတဲ့ကျုပ်ဆေးစရာမဟုတ်ပဲဆရာဘုံမဟုတ်ပဲယောဂတွေလာပြနေလို့ဖြစ်ဘူးလေ အဲ့တော့ယောဂပြောက်ချင်ဆရာဝန်စီသွားရမှာပေါ့ဒါကမ္မဋ္ဌာန်းတရားအထုတ်တယ်ဆိုတာဝေဒနာကိုပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာသိအောင်ရှုရမှာပါသဘောပါပါစေယောဂီတို့သိအောင်ရှုခိုင်းတာပါဝိပဿနာဆိုတာကသမထရဲ့တရားကူကဘုန်းကြီးတို့ယောဂီများတမာတိရဲ့ဝိပဿနာရဲ့တရားကူကပညာ သမထတရားပွားနေတဲ့ပုဂ္ဂိုလ်ဟာတည်အောင်သူ့ရဲ့တမာရီတည်အောင်မရှိနေတာစိတ်တည်ငြိမ်မှုပဲဝိပဿနာကြတည်ုံနဲ့မရဘူးသိအောင်ရှုရတာဝိပဿနာကြဘာဖြစ်အောင်ရှုရတာသိအောင်ရှုရအေးသိမှဉာဏ်မသိရင်ဘာဉာဏ်မှမဖြစ်ဘူးဒါမှမဟုတ်ဝေဒနာလေးတွေကိုရှုတဲ့အခါကလည်းမှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကကလေးလူကြီးကစပြီးရှုတတ်အောင်မို့ ဘုန်းကြီးတို့ဒီမှာနာရင်နာတယ်လို့ပဲရှုတဲ့ကိုခံစားရတဲ့အတိုင်းကျင်ရင်လည်းကျင်တယ်လို့ပဲရှုတယ်ပူရင်လည်းပူတယ်လို့ပဲရှုတယ်ညောင်းရင်လည်းညောင်းတယ်လို့ပဲရှုကက်ရင်လည်းကက်တယ်လို့ပဲရှုမိမိကဒီမှာနာရင်နာတယ်လို့ပဲသိတာလေဒါကိုဘုန်းကြီးတို့ဝေဒနာဝေဒနာဝေဒနာဝေဒနာလို့ရှုနေရင်ဝေဒနာတချို့ကဘာမှတောင်မသိဘူးတချို့ဘုန်းကြီးတို့ယောဂီတွေရှိတယ်လေဒီမှာတော့အမေရိကန်မှာတော့မဟုတ်ပါဘူးဘုန်းကြီးတို့မြန်မာနိုင်ငံမှာ ဝေဒနာတွေဘာတွေမပေါ်ဘူးလားဆိုဟင်းနဲ့မပေါ်ဘူးတဲ့သူကပြောတယ်ဒါနဲ့ဘုန်းကြီးကဒီတိုင်းလေးထားလိုက်တယ်ထားပြီးတော့မှယောဂီတွေစောစောပိုင်းကထိုင်ရောကဘုန်းကြီးကြည့်နေတာလေယောဂီခြေထောက်တွေမပြီးပြင်တာဘာဘူးလို့လို့ဆိုတော့ညောင်းလို့တယ်ကဲညောင်းနေတာကိုသူဝေဒနာလို့တော့မသိဘူးဟုတ်တယ်မဟုတ်လားအဲ့တော့ညောင်းရင်ညောင်းတယ်လို့ရှုတာကပို့ပြီးတော့တဘာဝကြဒါကိုဝေဒနာဝေဒနာဝေဒနာလို့လုပ်နေရင် ဝေဒနာဆိုတာဘာမှမသိတဲ့ပုဂ္ဂိုလ်ဝေဒနာဝေဒနာလို့သွားရှုလို့အမှန်တိုင်းသိပါမလားမသိပါဘူးသိနိုင်ဘူးညောင်းတယ်လို့ရှုတယ်သို့မဟုတ်ပူတယ်လို့ရှုတယ်ရှုကြည့်ပါထက်ခါထက်ခါရှုပါအဲ့ဒီပူတဲ့အာယုံလေးပေါ်မှာထက်ခါထက်ခါရှုပါပထမတော့ပညာတရားကြီးထင်လိမ့်မယ်ဥမာအပြင်ခုထိုင်ပြီးရှုတယ်အောက်ကစို့ပေါ်မှာထိုင်ထားတယ်ကြာတော့ထိုင်ထားတဲ့အခါမှာတင်ပါအောက်ကိုကြမ်းချီအောင်သွားပြီးတော့ ထိတဲ့အခါကလည်းကြတော့စိုးကနေအောက်အီအီကြပြီးတော့ကျန်းကအမှန်နဲ့တွေ့အမှန်နဲ့တွေ့တဲ့အခါကလည်းကြတော့ဟောကြတော့ပူလာတယ်ပူတဲ့အခါကျတော့ပထမပိုင်းမှာတော့တင်မာကြီးပူနေတယ်ဘာပူနေတာသိလဲတင်မာကြီးတင်မာကြီးဆိုတာကတကယ်ပညာတရားကြီးပဲအဲ့ဒီတင်မာကြီးကဘု து တင်မာလဲဆိုတော့ငါတင်မာကြီးငါပူနေတာပူတာငါငါခံစားနေရငါအနေနဲ့ပဲသိနေတယ်အဲ့ဒီပူမှုလေးကိုဘုန်းကြီးတို့ယောဂီများဘာမှမတွေးနဲ့ အဲ့ဒီပူတဲ့အာယုံပေါ်မှာရှုစိတ်ကလေးစိုက်ကြသွားအောင်ရှုရှုတဲ့အခါမှာသဲပုံလေးပေါ်မှာဒုချောင်းလေးစိုက်စိုက်ကြတယ်ချလိုက်တယ်လို့ထိုးဆိုင်လိုက်ဒုချောင်းလေးနစ်ဝင်သွားလိုက်ထိုးဆိုင်လိုက်နစ်ဝင်သွားလိုက်အဲ့ဒီလိုမှတ်စိတ်ကလေးရလည်းပဲအဲ့ဒီနာနေတဲ့အဲ့ဒီပူနေတဲ့အာယုံလေးပေါ်မှာဟိုကပူတာလေးပေါ်လိုက်ရှုလိုက်မှတ်စိတ်ကလေးကစိုက်ပြီးကြသွားလိုက်နောက်တစ်ခါပူတဲ့အာယုံလေးတစ်ပေါ်လာလိုက်ရှုလိုက်ရှုစိတ်ကလေးကစိုက်ကြသွားလိုက်အဲ့ဒီပေါ်မှာရှုစိတ်ကလေးစိုက်စိုက်ကြသွားတဲ့အခါကျတော့ ယောဂီရဲ့အတိညာဉ်ထဲမှာတင်မာဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့ပူရာလေးနဲ့ရှုတိတာလေးဘယ်နှမျိုးတွေ့ရလဲနှမျိုးပါပဲနှမျိုးပဲတွေ့ရတော့နှမျိုးပဲတွေ့ရတော့လေစိုးစိုးကတင်မာပူရာဆိုတာတင်မာကြီးမရှိတော့သူရှုစိတ်လေးကဒီပေါ်လာလေးပဲသိနေတယ်ပူရာလေးပေါ်လာလိုက်ရှုလိုက်အဲ့ဒီပူတဲ့ပုံမှာရှုစိတ်လေးရောက်သွားလိုက်နောက်တစ်ခါပူမှုအတိတ်ကလေးဖြစ်ပေါ်လာလိုက်ရှုလိုက်ပူတဲ့ပုံမှာရှုစိတ်လေးဆက်ကြသွားလိုက် အဲ့ဒီပုံမှာဆိုတော့ပူရာလေးရေခံစားသိတာလေးရေ ပူရာလေးရေခံစားသိတာလေးပူရာလေးကယုတ်တရားပဲပူရာလေးကပါလေယုတ်တရားခံစားတာလေးကနန္တရားသိနေတာလေးကနန္တရားအဲ့တော့ပေါင်းလိုက်လို့ရှိရင်ပူရာလေးနဲ့ခံစားသိတာလေးနဲ့နှစ်ခုပဲရှိတယ်ပူရာကယုတ်ခံစားသိတာလေးကနန္အဲ့တော့ဝေဒနာလေးရှုရင်းနဲ့ယုတ်နဲ့နန္ကွဲပြားပြီးတော့မသိဘူးလားသိပါပါ ပညာတရံကြီးရှိသေးရဲ့လားမရှိပါဘူးတင်မဆိုတဲ့ပညာတရံလည်းမရှိတော့ငါဆိုတဲ့အတ္တရောရှိသေးရဲ့လားရှိပါဘူးရုံးတဲ့နာမည်တွေ့တော့တယ်အဲ့ဒီမှာပူရာလေးကတတ္တခံစားသိတာလေးကတတ္တနှစ်ခုတည်းပဲနော်စောစောကတော့ပူနေတာငါပူတာခံစားနေတာလည်းငါပဲသိနေတာလည်းငါပဲငါနေအဖြစ်သွားတွေ့တယ်အခုတေချာတက်ကတက်ကတက်ကတက်ကရှုတဲ့ခါကျတော့အဲ့ဒီပူမှုသဘောလေးနဲ့ခံစားသိတာလေးနဲ့နှစ်ခု ရှူတိုင်းရှူတိုင်းဟာပူလာလေးကလည်းရှူလိုက်တိုးပူလာလိုက်ရှူလိုက်တိုးပူလာလိုက်ရှူလိုက်တိုးပူလာလိုက်စပြီးရှုစမှာတပိတော့ဝေဒနာတွေပေါ်တယ်ဗျာပင်နေရာကပေါ်တယ်တပိတော့မှတ်လိုက်တယ်ဗျာပျောက်သွားတယ်ဗျာမဟုတ်ပါဘူးပျောက်ကုန်ပျောက်သေးဘူးပြောနေကြလို့လွယ်လွယ်ပြောလိုက်တာပဲသူတို့မှတ်လိုက်တယ်ဗျာပျောက်သွားတယ်ဗျာ စပြီးတော့ဝေဒနာဖြစ်ပေါ်စားမှာဘယ်လို့မှမပြောင်းနိုင်ဘာကြောင့်လဲဆိုတော့ကိုယ့်ရဲ့အတိအသမารီအားရှုအားလိုသေးတယ်လေဒီပုံမှာအာယုံရောက်ဖို့လိုသေးတယ်လေအဲ့ဒီပုံမှာအာယုံလေးရောက်တဲ့အခါကျတော့မှသူ့ဟာသူပေါ်လာလိုက်မှန်လိုက်ပေါ်လာလိုက်မှန်လိုက်ပေါ်လာလိုက်မှန်လိုက်ဒီပုံမှာမှတ်စိတ်ကလေးဆိုင်ဆိုင်ဆိုင်ဆိုင်ကျသွားတာအဲ့လိုကျသွားပြီဆိုတဲ့အခါကျတော့မှန်လေတိုးလေမှန်လေတိုးလေဘာနဲ့တူလဲဆိုရင်ဘုန်းကြီးက ဆရာတော်တယောက်ကမိမိထံပေါ်မှာလူနာတယောက်ရောက်လာတဲ့အခါမှာပထမဦးဆုံးသွေးပေါင်ချိန်တယ်။အဲဒီသွေးပေါင်ချိန်တဲ့အခါမှာဆရာဝန်ကသူ့ရဲ့ဒီမှာပရာဒိုင်လေးကိုတခါလဲထောင်လိုက်တယ်။ထောင်ပြီးတော့မိမိရဲ့ဒီမှာအိတ်လေးနဲ့လက်မောင်းလေးကိုပတ်လိုက်တယ်။ပတ်ပြီးတော့ဟောမိမိဒီမှာပိုင်လုံးလေးကကျလာတဲ့ဒီမှာသူ့ရဲ့လေလုံးလေးကိုတခါလဲထိတ်ကနေပိတ်ပြီးတော့နှိမ့်လိုက်တယ်။တစ်ချဲနှိမ့်လိုက်အဲဒီပရာလေးကအောက်ကျသွားတာလားထက်တက်သွား။ ချက်တက်တစ်ချက်နှိမ့်လိုက်တက်သွားလိုက်တစ်ချက်နှိမ့်လိုက်တက်သွားလိုက်တစ်ချက်နှိမ့်လိုက်တက်သွားလိုက်လေဒီဝေဒနာလေးကိုရှုတဲ့အခါမှာတေချာရှုကြည့်တစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်ဝေဒနာရဲ့တဖြည်းဖြည်းတခါနဲ့အထက်ကိုမြင့်မြင့်ပြီးတိုးတက်လာတဲ့သဘောကိုတွေ့နေရတယ်အဲ့လိုသိနေတာလေဉာဏ်လေသိနေတာပါလေဉာဏ်ပါလေဝေဒနာပြောင်းအောင်ရှုခိုင်းနေတာမှမဟုတ်ပဲသိဖို့ပဲရှုခိုင်းတာလေဝေဒနာတိုးတိုးတိုးတိုးနေတာကိုကိုသိလာတယ် အဲ့ဒီဆရာဝန်ကသူ့ရဲ့ဒီမှာလေလုံးလေးကိုနှိပ်လေတိုးလေနှိပ်လေတိုးလေတရားနဲ့တက်လေနောက်ဆုံးအရှင်ကုန်သွားတော့ဘယ်လောက်နှိပ်လေတက်သေးရလားမတက်တော့အဲ့ဒီခါကျတော့မှဟိုကဒီမှာသူ့ရဲ့ရှော့ရမယ့်ဟာလေးကိုဒီခါလေးရှော့လိုက်တဲ့ခါကျတော့ဟိုကတရားလေးကတဆင်ချင်းတဆင်ချင်းဘာလို့သွားတာလဲဟုတ်ကိုရော့ရော့ရော့ရော့ကျသွားတာဒီဝေဒနာကိုတကယ်တမ်းဇွဲကောင်းကောင်းနဲ့ရှုနိုင်တဲ့ပုဂ္ဂိုလ်ဟာဒီအပေါ်ကိုမြင့်တက်လာတာကိုလည်းသိတယ် မှတ်လေတိုးလေမှတ်လေတိုးလေတိုးစံမင်းဘလို့တိုးနိုင်လဲဆိုပြီးတော့ဇွဲကောင်းကောင်းနဲ့ကြိတ်ပြီးတော့ခံပြီးတော့ဒီခါလေးဝိညာဉ်နဲ့စိုက်ပြီးရှုတယ်ရှုတဲ့ကနောက်ဆုံးဒီဝေဒနာအရှင်ကုံသွားပြီဆိုတဲ့ခါကျတော့ရှေ့ကိုတက်သေးရလားမတက်တော့မတိုးတော့အဲ့ဒီမှာ မတိုးတဲ့ခါကျတော့မှဆက်ရှုအဲ့ဒီရှုတဲ့ခါကျတော့အဲ့ဒီမှာရှုလိုက်တဲ့ခါကျတော့တစ်ချက်ရှုလိုက်ရော့ချသွားလိုက်တစ်ချက်ရှုလိုက်ရော့ချသွားလိုက်တစ်ချက်ရှုလိုက်ရော့ချသွားလိုက်တစ်ချက်ရှုလိုက်ရော့ချသွားလိုက် ဝေဒနာရဲ့တဖြည်းဖြည်းတိုးတက်လာတာ တွေ့ရမှာလားရော့ရော့သွားတာတွေ့ရတာလားရော့ရော့သွားတယ်သူအရှင်ကုန်သွားပြီသူ့ရဲ့တက်နိုင်အားကုန်သွားပြီကုန်သွားတဲ့ခါကျတော့မှန်လေရောလေမှန်လေရောလေမှန်လေရောလေနောက်တဖြည်းဖြည်းရှုမှတ်နေရင်ရှုမှတ်နေရင်လည်းတဖြည်းဖြည်းသေးသေးသေးသေးပြီးနောက်ဆုံးကုံဆုံးချုပ်ပြောက်သွားရှုမှတ်နေရင်လည်းကိုဒီဝေဒနာလေးကုံဆုံးချုပ်ပြောက်သွားအဲ့လိုကိုယောဂီပုဂ္ဂိုလ်ကထက်ခံထက်ခံထက်ခံထက်ခံဝေဒနာရှုနေရင် ဝေဒနာရဲ့မြဲတာတွေ့တာလားမမြဲတာတွေ့တာလားမမြဲပါဘူးရှုတော့ကတော့ပြောင်းအောင်ရှုတာလားသိအောင်ရှုတာလားသိအောင်ရှုတာသိအောင်ရှုရင်းကနေပြီးတော့ဝေဒနာရှိသေးရဲ့လားမရှိတော့ပျောက်သွားတယ်ဒါကိုသိတာကသာဉာဏ်ပြောင်းအောင်ရှုရမှာမဟုတ်ဘူးသိအောင်ရှုရမှာအဲ့ဒီသဘောလေးကိုသဘောပေါက်ဖို့လိုတယ်နော်အဲ့တော့ရှုတဲ့အခါမှာဝေဒနာကိုဣရိယာပုတ်ကဖုံးတယ်တဲ့ ဝေဒနာကိုပါကဖုံးနေတယ်ဣရိယာပုအခုဝေဒနာတွေပေါ်လာပြီဆိုရင်ဟိုဘက်ဒီဘက်ပြောင်းလိုက်ပြန်ပြီဣရိယာပုဣရိယာပုကဖုံးနေတော့ဝေဒနာရဲ့သဘောကိုသိသေးရဲ့လားမသိတော့တကယ်သိချင်ရင်အဲ့ဒီဝေဒနာကိုယောဂီပုဂ္ဂိုလ်ဟာသိခံမှုသိခံမှုနဲ့ဇွဲကောင်းကောင်းရှုဖို့မလိုအပ်ဘူးလားလိုအပ်ပါဘူးဒါကြောင့်မို့ရှေးရှေးဆရာတော်တွေကမပြောင်းနဲ့မရွှေ့နဲ့ပြေးပြီးတော့သိခံပြီးတော့ရှုသိခံပြီးတော့ရှုလို့ရှုခိုင်းတာ ဟုတ်တယ်မလားအဲ့တော့သိခံနိုင်တဲ့ပုဂ္ဂိုလ်ဟာဒီဝေဒနာရဲ့သဘောကိုအပြည့်အစုံမသိဘူးလားသိပါတယ်နောက်ဆုံးဝေဒနာကိုဆိုးချုပ်ပြောက်သွားလို့မမြဲတဲ့သဘောတည်းအောင်မသိရဘူးလားသိရပါတယ်အဲ့ဒီလိုသိတာအမှန်သိတာလားအမှားသိတာလားအမှန်သိပါတယ်ဒါကြောင့်မို့ဝေဒနာအကောင်းဝေဒနာပဲဖြစ်ဖြစ်အဆိုးဝေဒနာပဲဖြစ်ဖြစ်အလဲလက်ဝေဒနာပဲဖြစ်ဖြစ်ရှုရင် ဘာဝေဒနာကိုပဲရှုရှုအဲ့ဒီလိုအမှန်တိုင်းသိအောင်ရှုဖို့မလိုဘူးလားလေလိုပါပါမြတ်စွာဘုရားကဒုက္ခဝဝေဒနာဝေရယမာနောဒုက္ခဝေဒနာဝေရယမိတိပသနာတိဒုက္ခဝဝေဒနာဝေရယမာနောဒုက္ခဝေဒနာဝေရယမိတိပသနာတိအဒုက္ခမဒုက္ခဝဝေဒနာဝေရယမာနောအဒုက္ခမဒုက္ခဝဝေဒနာဝေရယမိတိပသနာတိ မြတ်စွာဘုရားကချမ်းသာတဲ့ခံစားမှုလေးဖြစ်ပေါ်လာရင်လေဒီချမ်းသာတဲ့ခံစားမှုလေးရှုတဲ့ချမ်းသာတာလေးကိုလက်ခံထားရမှာလားရှုမှတ်ရမှာလားရှုမှတ်ရမှာလားဆင်းရဲတဲ့ခံစားမှုလေးဖြစ်ပေါ်လာရင်လေအဲ့ဒီဆင်းရဲတဲ့ခံစားမှုလေးရှုတဲ့အလယ်လတ်ခံစားမှုလေးချမ်းသာတာလည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်ဘူးအလယ်လတ်ခံစားမှုလေးဖြစ်လာရင်လေအဲ့ဒီအလယ်လတ်ခံစားမှုလေးရှုတဲ့ ဒါမှမဟုတ်ရှုတဲ့အခါမှာပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုရမှာသိအောင်ရှုဖို့ပဲနော်ဒါဘုန်းကြီးတို့ဒီမှာဒီနေ့တတိပ္ပံ၄ပါးကိုဘုန်းကြီးအကျဉ်းချုပ်လေးပြောတော့မှာဒါဝေဒနာရှုမှတ်ပုံတွေနည်းမျိုးစုံနဲ့ရှုပုံတွေအများကြီးရှင်းနေတယ်ဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများဒီလောက်ဆိုရင်ဝေဒနာလေးကိုကိုသိခံပြီးရှုတတ်သွားပြီဟုတ်တယ်မလားရှုတဲ့အခါမှာလေးပဲစရှုစမှာတိုးလာတဲ့သဘောကိုတွေးလိမ့်မယ်ဒါလည်းပဲသိတာဖြစ်တဲ့အတွက်ကြောင့်ဉာဏ်ပဲ ဆက်ရှုတိခံပြီးရှုဣရိယာပုကိုမပြောင်းလိုက်နဲ့မပြန်လိုက်နဲ့မရွှေ့လိုက်နဲ့ဇွဲကောင်းကောင်းနဲ့တိခံတယ်တည်းမြတ်တိခံရှုရင်ဝေဒနာရဲ့နောက်ဆုံးအရှင်လေးကုန်သွားတဲ့ထီအောင်ရှုမယ်အဲ့ဒီအရှင်ကုန်သွားပြီဆိုရင်ဆက်ပြီးဝေဒနာမတိုးတော့ဘူးရှုလေရောလေရှုလေရောလေအဲ့ဒီမှာဆက်ရှုရှုတဲ့အခါကျတော့နောက်ဆုံးတစ်ဖြည်းဖြည်းတိတ်တိတ်တိတ်တိတ်ပြီးဝေးပြီးနောက်ဆုံးကုန်ဆုံးချုပ်ပြောက်သွားတာလေးကိုကိုယ်တိုင်ဉာဏ်နဲ့တွေ့ရလိမ့်မယ်အဲ့လိုတွေ့ရပြီဆိုရင်ဝေဒနာရဲ့မြဲတာတွေ့တာလားမမြဲတာတွေ့တာလားမမြဲတာတွေ့တာပါ အဲတော့ဝေဒနာရှုရင်လည်းဖြစ်ပြဉာဏ်นี่မပေါ်နိုင်ဘူးလားပေါ်နိုင်ပါဘူးအဲ့လိုသိတာအမှန်သိတာလားအမှန်သိတာလားအမှန်သိတာပါကဲဆိုလိုက်ကောင်းဆိုးလပ်ပါကောင်းဆိုးလပ်ပါဝေဒနာဝေဒနာပေါ်ရာတိယမိပေါ်ရာတိယမိကောင်းဆိုးလပ်ပါကောင်းဆိုးလပ်ပါဝေဒနာဝေဒနာပေါ်ရာတိယမိပေါ်ရာတိယမိ ကောင်းစုလပ်ပါဝေဒနာပေါ်လာမိယမည်ကောင်းစုလပ်ပါဝေဒနာပေါ်လာမိယမည်ဘုန်းကြီးကခုဝေဒနာလေးကိုအောက်ကထိုင်နေလို့တင်မနဲ့ကြမ်းနဲ့ထိတဲ့နေရာလေးကပူရာလေးကိုဘုန်းကြီးတစ်ခုကိုပြောပြခြင်းအပြင်အခြားအခြားဝေဒနာတွေလည်းအကုန်လုံးဒီလိုပဲသိခံရှုသွားရမယ်ဆိုတာသဘောပါဖို့ပဲเนาะမိမိတို့ခန္ဓာကိုယ်အောက်ပိုင်းကပဲဖြစ်စေအလယ်ပိုင်းကဖြစ်စေအထက်ပိုင်းကဖြစ်စေ တကယ်လို့ခေါင်းကိုက်နေတယ်ဆိုရင်လည်းအဲ့ဒီကိုက်တာလေးကိုတခြားရှုနေရင်ပထမတော့ခေါင်းကြီးကိုက်တာနောက်ကြဒီပုံမှာရှုစိတ်ကလေးကလည်းစိုက်ပြီးကြနေရောဟိုကကိုက်တာလေးနဲ့ရှုတာလေးနဲ့ကိုက်တာလေးနဲ့ရှုတာလေးနဲ့အဲ့ဒီမှာဒီပုံမှာပဲထပ်ကနေကြနေတဲ့အခါကျတော့ဟောယောဂီရဲ့ဉာဏ်ထဲမှာခေါင်းဆိုတာမရှိတော့ဘူးဟောကိုက်တာလေးနဲ့ခံစားသိတာလေးနဲ့နှစ်ခုပဲတွေ့တော့လားအဲ့ဒီလိုအမှန်တည်းသိတယ်ယုံနာကိုသိတယ်အမှန်တည်းသိတဲ့ဉာဏ်တွေပေါ်လာမှာအဲ့ဒီမှာဆက်ရှုသွားရင် ဒီဖြစ်ဖြစ်ဉာဏ်နေတိအောင်မပေါ်နိုင်ဘူးလားပေါ်နိုင်ပါဘူးပေါ်နိုင်တယ်ဒီတိုင်းလေးရှုသွားကဲဒီလိုရှုနေတယ်ဒီဝေဒနာနုပဒနာကာယနုပဒနာရှုရင်းကနေပြီးတော့ဝေဒနာနုပဒနာလေးပေါ်လာလေးကိုခွန်ကြီးတို့ဝေဒနာကိုအထူးရှာပြီးလိုက်เสียများလိုသေးလားမလိုပါဘူးခင်ဗျာတချို့ကဝေဒနာလိုက်တယ်လိုက်တယ်လိုက်တယ်နဲ့ဝေဒနာကလိုက်เสียကိုမလိုဘူးပေါ်နေတာခန္ဓာရှိရင်ပါရှိမလဲဝေဒနာရှိရတယ်ဝေဒနာရှိတယ်တချို့က ဝေဒနာတွေမရှိတော့ကုံသွားဝေဒနာတွေချုပ်သွားဘာချုပ်တာလဲဝေဒနာဆိုတာတခုတည်းမဟုတ်ဘူးနော်ဟုတ်တယ်မို့လားမှန်ပါဘူးချမ်းသာတာလည်းပါတယ်ဝေဒနာဆင်းရဲတာလေဝေဒနာကဲသူဆင်းရဲတဲ့ဝေဒနာကုံသွားလို့ချုပ်သွားပြီခုနိုင်အောင်ရှုနိုင်လို့သွားပြီထားအောင်အဲ့ဒီဟာလေးပေါ်မှာစိတ်ကဲဝမ်းသာချမ်းသာနေတဲ့စိတ်တွေရောမရှိဘူးလားရှိပါတယ်ဒါလေးပဲပါတယ်ဝေဒနာပါကဲသူကပြောတာဝေဒနာချုပ်သွားပြီချုပ်သွားပြီဒီမှာဝေဒနာတွေကရှိနေတာပဲ ဝေဒနာဆိုတာအမြဲရှိနေတယ်ဘုန်းကြီးတို့ပုထုဇဉ်လူသားတွေမဆူထားနဲ့ကိလေသာကင်းတော်မူတဲ့ယဟန္တာပုဂ္ဂိုလ်တွေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းတပ်ပညုတဉာဏ်တော်ရှင်ကိုရောတိုင်းခန္ဓာရှိတဲ့အတွက်ပါရှိနေလေဝေဒနာရှိပါတယ်ကာယိကဒုက္ခဆိုတာရှိတယ်ကိုဆင်းရဲဒုက္ခဒါခန္ဓာရှိနေလို့စိတ်ဆင်းရဲမှုဆိုတာတော့ဘုရားယဟန္တာတွေမှာရှိပါဦးမလားမရှိတော့ဘူးကဲဘုန်းကြီးတို့ယောဂီများတို့ဘုန်းကြီးတို့ကြတော့ရှိနေကြတာ ခုတရားကလည်းဒီခါလေးနာရီကထိုးခဲ့လိုက်တာဝေဒနာတွေကပေါ်စိတ်တွေဆင်းနေဒီမှာစိတ်ဆင်းနေဖြစ်နေတာလေနာရီလည်းထိုးခဲ့လိုက်တာအဲထိုးခဲ့လိုက်တာဆိုပြီးတော့နာရီနဲ့လည်းထားရန်ဖြစ်မနေကြနဲ့ဦးဒါခွန်ကြီးကတော့နာရီနဲ့ရန်ဖြစ်တဲ့တရားကြီးတယောက်ကိုယ်တိုင်းကိုတွေ့ရတယ်အဲ့တော့ခွန်ကြီးတို့ဒီရန်ကုန်ရိပ်သာမှာမာစီဆရာတော်ဘုရားကြီးရဲ့စံကြောင်းတော်အောက်မှာဒါတန်ဃာတော်များနဲ့မြို့သားများတရားထိုင်နေတယ်။ဘုန်းကြီးကဘုန်းကြီးအလက်တောင်းဝန်ကြတယ်ယောဂီဆောင်ဖို့ အဲတော့ယောဂီနေရာချထားပေးတယ်ပေးပြီးတော့ဘုန်းကြီးကအပြင်မှာကိုရွတ်ချင်တာလေးရွတ်ဘုန်းကြီးတို့မှလည်းပဲအလကားမနေရဘူးအလှည့်ကျနဲ့တရားဟောရမယ်ဆိုတော့တရားလေးကြက်ပြီးကိုရတာလေးပြန်နေရတာပြင်မှာပါဇက်ကတူတူတူတူပြန်နေရတော့ပြင်မမှာထွက်ပြီးလမ်းလျှောက်ခုနကြီးကထုကနေနေပြီအဲထုကနေတော့ယောဂီတွေကပြန်သွားတယ်မြို့သမီးယောဂီတွေကပြန်ဆင်းသွားတယ်ဖိုင်ဓမ္မယောဂဆင်းသွားတော့ဒကာကြီးကသူကအာမြို့သမီးတို့ပြန်ပြီခုနကြီးထုတော့မယ်ပေါ့ ဒါနဲ့ဟိုဘက်ကဟိုဘုန်းကြီးတို့ဒီမာစီသာသနာရိပ်သာကြီးရဲ့ဟိုခြံဟိုဘက်ခြံမှာဟိုမောကွန်ရုပ်ရှင်ခြံဆိုတာရှိတယ်အဲ့ဒီခြံမှာစောင့်နေခြံစောင့်တယ်လို့က9နိုင်ထိုးကနှီးပြီဖြစ်တော့သူကလည်းလှက်ပတ်ပြီးတော့သူကလိုင်းကြီးခောက်တာပေါ့ဒေါင်ဒေါင်ဒေါင်ဒေါင်ကိုကျက်ဟောတုံးနေကြဟိုဘက်သွားလိုက်ဒေါင်ဒေါင်9နိုင်ထိုးပြီ9နိုင်ထိုးပြီထိုးတော့မယ်ပေါ့လေသူကထိုးတော့မယ်ထိုးတော့မယ်တကြည့် ဒါနဲ့မထိုးနိုင်တဲ့ခါကျသူမျိုးလုံးလေးဖွင့်ကြည့်တယ်15မိနစ်လိုသေးတယ်သူ15မိနစ်လိုသေးတော့ကဲသူကသူစိတ်အားတင်းပြီးတော့သူရှုတယ်ထင်ပါရဲ့စိတ်အားလေးတင်းပြီးတော့တခါလဲရှုတာရှုတော့သူကတော့15မိနစ်တော့ကြာသွားပြီလို့ထင်နေမျက်စိကဖွင့်ကြည့်တယ်ဟိုမှာရွှေ့တောင်မရွှေ့သေးဘူးအဲ့ဒီမှာတခါကြီးကသူစိတ်တွေဆိုးပြီးတော့မခံနိုင်တဲ့ခါကြီး အတန်ထွက်ငိုတာအီးအီးနဲ့ပေါင်းငိုတာငိုတော့ဘုန်းကြီးကပြင်ကနေပြီးတော့ဝင်လာပြီးတော့ယောဂီတွေကရေဝေဒနာတွေပြင်းပြင်းထန်ထန်ခံစားနေရပြီထင်တယ်အဲ့တော့ထင်တော့ဘုန်းကြီးကသူ့ကိုစိတ်ကိုပြောင်းမယ်ခံစားမှုလေးကိုပြောင်းမယ်ဆိုပြီးသူနန်းသွားပြီးတော့အဲ့ဒီမှာသူ့ရဲ့ပခုံးကိုဘုန်းကြီးတင်းနေအောင်ဆုပ်ထားတယ်တင်းနေအောင်ဆိုတာတော့စိတ်ကဝေဒနာကနေပြီးတော့ဒီမှာတင်းတဲ့ဘက်ကိုရောက်လာအောင်လေသူ့ကိုခံစားမှုကိုစိတ်ပြောင်းလိုက်တယ် အဲ့တော့ပြောင်းပြီးတော့ဘုန်းကြီးကပခုံးကိုတင်းနေအောင်ဆုပ်ပြီးတော့တရားကြီးပခုံးဆုပ်ထားတဲ့နေရာပြောင်းရှူပြောင်းရှူဘုန်းကြီးကပြင်ပေးနေတာအဲ့ဒီအချိန်မှာသူကဘာပြောလိုက်လဲဆိုတော့နာယီကိုကြည့်ပြီးတော့နေတာနေရင်လက်သီးနဲ့ကိုထိုးခွဲပြလိုက်မယ်ဆိုတော့ဩအဲ့ဒီကြတော့ငါတရားကြီးကနာယီနဲ့ရံဖြစ်နေတာပါလားဆိုတော့ဘောပေါက်တော့တာ အဲ့ဒါစိတ်ချမ်းသာလို့လားဆင်းရဲလို့လားဆင်းရဲလို့အဲ့ဒီမှာဝေဒနာတွေလုံရအောင်မရှုနိုင်တဲ့ခါကျတော့လေလေစိတ်တွေကဆင်းရဲတယ်ဟုတ်တယ်မလားအဲ့ဒီဆင်းရဲရင်ဒီစိတ်ကလေးကိုပဲဘာလို့ရမှာလဲရှုရမှာစိတ်တဏှုပတနာတဲ့အဲ့ဒီမှာမြတ်စွာဘုရားကတတိပဌာဏသုတ်တံမှာတာရာဂံဝါစိတ်တံတာရာဂံစိတ်တံဒီပါဇာနာတိဝိတရာဂံဝါစိတ်တံဝိတရာဂံစိတ်တံဒီပါဇာနာတိ သာဒောတံဝါစေတံသာဒောတံစေတံဒီပဇာနာတိဝိတဒောတံဝါစေတံဝိတဒောတံစေတံဒီပဇာနာတိတမောဟံဝါစေတံတမောဟံစေတံဒီပဇာနာတိဝိတမောဟံဝါစေတံဝိတမောဟံစေတံဒီပဇာနာတိဆိုလိုရင်းကတော့မြတ်စွာဘုရားကမိမိမှာတကယ်လို့များယာကစိတ်နဲ့တကွဖြစ်နေရင်အဲ့ဒီစိတ်ကိုရှုတဲ့ကောင်းစိတ်လားမကောင်းစိတ်လားမကောင်းစိတ်တွေပေါ်ရင်အဲ့ဒီမကောင်းစိတ်တွေရှု ဒေါသစိတ်စိတ်ကြမ်းကြီးပေါ်လာရင်လည်းခုနကလိုလက်သီးနဲ့ထိုးခြင်းနဲ့စိတ်တွေဖြစ်လာရင်လည်းအဲ့ဒီစိတ်ကိုရှုဒေါသစိတ်တွေ့ဝေတဲ့စိတ်တွေဖြစ်ပေါ်လာရင်လည်းတွေ့ဝေတဲ့စိတ်တွေရှုရတကယ်လို့ဒီလောဘဒေါသမောဟတွေကင်းပြီးတော့သူ့ရဲ့ပဂရိအတိုင်းကြီးဖြစ်နေရင်လည်းအဲ့ဒီပဂရိစိတ်လေးကိုပဲရှုနေတဲ့အဲ့တော့ယောဂီပုဂ္ဂိုလ်ဟာတရားရှုရင်းနဲ့စိတ်တွေဟာတခါတည်းမှာမိမိရှုမှတ်တဲ့အာယုံပေါ်မှာဖောင်းမှုပင်မှုအာယုံလေးပေါ်မှာဝင်လေထွက်လေအာယုံလေးပေါ်မှာစိတ်လေးနေမယ် ကတည်းကစိတ်တွေကလည်းအိမ်ကိုသတိရတဲ့စိတ်တွေအလုပ်ကိုသတိရတဲ့စိတ်တွေအိမ်မှာရှိတဲ့တခါလေကိုယ့်ရဲ့တန်ဝတရားတွေပေါ်မှာအလုံးသတိရတဲ့စိတ်တွေဒီစိတ်လေးတွေမဖြစ်ဘူးလားဖြစ်ပါပါအဲ့ဒီစိတ်ကလေးတွေကိုဖြစ်နေရင်လည်းအဲ့ဒီထွက်စိတ်စဉ်းစားစိတ်တွေးစိတ်ကလေးတွေရောမရှိရဘူးလားရှိပါဘူးအဲ့လိုရှုနေတာဟာစိတ်တ ानु ပတနာဘာနုပတနာလဲစိတ်တ ानु ပတနာအဲ့လိုရှုနေတဲ့အခါမှာဘုန်းကြီးတို့ယောဂီများဒီစိတ်ကလေးတွေကလည်းပဲနော်တခြားရှုကြည့်ရင်ဒီစိတ်ကလေးဟာ ရှုစိတ်ကလေးကပထမပြင်းနေတယ်တရားမရှုမှချင်တော့ဖြုတ်ချင်နေတယ်အဲ့ဒီဖြုတ်ချင်နေတာနဲ့ဒီစိတ်ကလေးကိုပြင်းနေဆိုရင် ပြင်းစိတ်ကလေးကိုရှုနေတာပြင်းနေပြင်းနေလို့ရှုနေတယ်ပထမတော့ပြင်းတဲ့စိတ်ပဲပေါ်နေတယ်ရှုစိတ်ကပြင်းနေတယ်နောက်စိတ်ကသိစိတ်လေးကသတိကပ်ပြီးရှုတယ်နောက်ကြတော့အဲ့ဒီပြင်းတဲ့စိတ်ကမရှိတော့ဘဲနဲ့ကိုကရှုစိတ်ကလေးပဲပြင်းနေပြင်းနေလို့ရှုစိတ်ကလေးပဲကြံသွားတာဟိုစိတ်ကလေးကမြဲတာလားမမြဲတာလားမမြဲတာမမြဲဘူးတေချာရှုကြည့်တေချာရှုကြည့် ယောဂီပုဂ္ဂိုလ်များတစ်ခါတရံမှာဒီစိတ်ရဲ့မမြဲပုံတွေကတော့ကိုယ့်ဟာကိုယ်ပဲတစ်ခါတရံကြတော့လည်းငါကြိုးစားလိုက်မယ်။ငါမနေ့ဖန်ကြရင်ကောင်းကောင်းကြိုးစားလိုက်မယ်ဒီနေ့တော့ငါမရသေးဘူးမနေ့ဖန်ကြကြိုးစားမနေ့ဖန်ကြကြိုးစားမယ်ဆိုတဲ့စိတ်ကမနေ့ဖန်လေးရောက်ဖို့ရှိပြန်။မနေ့ဖန်လေးရောက်ပြန်လို့ရှိပြန်လို့ဒါစိတ်လေးတွေကမြဲတာလားမမြဲတာလားမမြဲတာမမြဲတာတော့တစ်ခါတရံမှာစိတ်က ကြိုးစားခြင်းနဲ့စိတ်ရှိလို့တခါတရံမှာအခုမနေ့မနေ့ရောမနေ့အာယုံစွမ်းနေနေစွမ်းနေလှူဒါန်းလိုက်ကြတာတက်တက်ကြွကြွတဏှာတရားတွေထဲထဲတန်တန်နဲ့သူတို့လှူဒန်းတယ်လို့လေကိုယ်လည်းပဲလှူဒန်းခြင်းနဲ့စိတ်တွေအင်္ဂါလူလာရင်လားမာလိုက်ဦးမယ်ပြောလိုက်ဦးမယ်ဒီမှာဘာတွေလာပူလဲညာတွေလာလှူလဲပြောမယ်ဒါမှမဟုတ်စိုးရမဖြစ်တဲ့စိတ်ကအင်္ဂါလူလဲလာရောတခြားပြောချင်တာတွေများတော့ဒီစိတ်ကရှိသေးတယ်လားမရှိတော့ဘူးနော် မြဲတာလားမမြဲတာလားမမြဲတော့ကောင်းစိတ်လည်းမမြဲဘူးမကောင်းစိတ်လည်းမမြဲဘူးဟုတ်တယ်မလားစိတ်လေးဖြစ်တိုင်းဖြစ်တိုင်းကိုတကယ်ရှုနိုင်လို့ရှိရင်မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲပါဘူးအဲ့လိုတွေ့ပြီအမှန်သိတာလားအမှန်သိတာလားအမှန်သိတာပါကဲဒါကြောင့်ဆိုလိုက်စိတ်အမူအရာစိတ်အမူအရာဖြစ်တိုင်းမှန်ဖြစ်တိုင်းမှန်မှန်စွာသိရမည် မှန်စွာသိရမည်စိတ်အမူအရာစိတ်အမူအရာဖြစ်တိုင်းမှဖြစ်တိုင်းမှမှန်စွာသိရမည်မှန်စွာသိရမည်ဆိုနိုင်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်ဲ့တော့စိတ်ကလေးဖြစ်တဲ့အခါမှာကောင်းတဲ့စိတ်ပေါ်ရင်လည်းဒီကောင်းစိတ်လေးကိုရှုရမယ်မကောင်းစိတ်ပေါ်ရင်လည်းမကောင်းစိတ်လေးကိုရှုရမယ် အဲ့တော့ဒီလိုရှုတာလည်းပဲမဖြစ်ပဲရှုတာလားဖြစ်လို့ရှုတာလားဖြစ်လို့ရှုတာပါဗျာဒီစိတ်လေးဖြစ်တာလေးကိုကိုယ်ကသိလိုက်တယ်သိလိုက်တဲ့အတိုင်းကိုရှုတာပဲလေဒါစိတ်တ ानु ပတ္တနာဘာနုပတ္တနာလဲစိတ်တ ानु ပတ္တနာဒါပေမဲ့ဒီစိတ်ကလေးကိုရှုနိုင်ဖို့တော့နည်းနည်းတော့ခက်တယ်ဒီကာနုပတ္တနာနဲ့ဝေဒနာနုပတ္တနာဖြစ်တဲ့အကျဉ်းစားဖြစ်တဲ့ဒီထင်ရှားရဲ့အမှုရာတွေကို ပိုင်ပိုင်နိုင်နိုင် ရှုနိုင်တဲ့ပုဂ္ဂိုလ်ကြတော့စိတ်ကလေးပထမအဦးဆုံးစစစစဖြစ်လာတာရောမသိဘူးလား ပြီးပြီပါဒီတချို့ဆိုရင် ထိုင်ကထတော့မယ်ဆိုရင်ပထမထခြင်းတဲ့စိတ်ကလေးစိုးတော့မသိဘူးအခုထခြင်းစိတ်ကလေးပထမစဖြစ်လာတာသိလားရက်နေတဲ့ပုဂ္ဂိုလ်ကထိုင်တော့မယ်ဆိုရင်ထိုင်ခြင်းစိတ်ကလေးဖြစ်လာတာသိလားအဲ့ဒီလိုစိတ်ကလေးဖြစ်တိုင်းသိလာတဲ့အခါကျတော့မှဒီစိတ်ကလေးကိုရှုနိုင်တာဒီလိုမဟုတ်ရင်စိတ်တွေကစအာထုဇာပုဂ္ဂိုလ်မှာဒီလောက်ထင်ရှားတဲ့ကိုယ်အမူအရာကြီးဖောင်းတာပိန်တာကြီးသို့မဟုတ် ထိုင်တာထိတာကြီးဒီလောက်ထင်ရှားတာကြီးတောင်ရှာလို့မတွေ့ရင်ဒီလောက်တိမ်မွေးတဲ့စိတ်လေးကိုရှာလို့ရပါမလားမရပါဘူးစိတ်ကရှုမှမရှိဘူးထွက်သွားရှုမှမရှိတော့ထွက်သွားပြီဘယ်ချိန်သိလို့ဆိုပြန်ပြီးတောင်းတောင်းထိုးတော့သိပြီနိုင်လေထိုးတော့သိပြီအဲ့ဒီကျမှသိလို့ဟောဒီစိတ်ကိုရှုလို့ရပါမလားမရပါဘူးကဲဒါကြောင့်မို့ဒီမှာကာယ ानु ပတနာနဲ့ဝေဒနာ ानु ပတနာဒီထင်ရှားတဲ့အာယုံကိုပိုင်နိုင်အောင်ရှုနိုင်လို့ဒီပုံမှာစိတ်တည်ငြိမ်မှုတွေအကောင်းလာပြီဆိုရင် စိတ်လေးဖြစ်တိုင်းဖြစ်တိုင်းမရှုနိုင်ဘူးလားရှုနိုင်ပါရှုနိုင်လားဒီစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုနိုင်လားလို့ဒီမှာရှုနိုင်သွားပြီဆိုရင်နောက်ရှုတိုင်းရှုတိုင်းဟာသဘောအာယုံလေးတွေထင်ပေါ်လာနိုင်မယ်သဘောလေးတွေရှုဖို့ဆိုတာလွယ်သလားခဲရင်သလားခဲရင်ပါခဲရင်တယ်နော်ပထမသဘောတဘာဝကိုမြင်ဖို့မလွယ်သေးဘူးနော်ပြဉ္ညာတရားကြီးပဲမြင်နေရတာဟုတ်တယ်မို့လားမှန်ပါဗျာပရမသဘောလေးကိုမြင်ဖို့ဆိုတာအင်မတန်ခက်ခဲတယ် ဒီစိတ်တည်ငြိမ်မှုတမာတိတွေထက်တန်အားကောင်းစွာရမှာဒီသဘောလေးကိုရှုရတာဒါမှမဟုတ်တချို့ကြတော့လည်းပဲဓမ္မနုပဒနာရှုနည်းဆိုပြီးဓမ္မနုပဒနာပဲပြရဲဆိုပြီးစရှုတာပဲယောဂီကလည်းတွေးတာတွေးကောင်းတာတွေးနေတာစိတ်တွေကထွက်မရှုလည်းမရှုနိုင်ဘူးဒါပေမဲ့လို့ဘုရားဓမ္မနုပဒနာရှုနည်းတဲ့သဘောကိုဘယ်လိုလုပ်ရှုရမှမသိတကယ်တော့ယောဂီပုဂ္ဂိုလ်ဟာဒီကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဋ္ဌာန်၄ပါးမှာဓမ္မနုပဒနာအချုပ်ပဲ ဘာကအချုပ်လဲဓမ္မနုပဒနာဓမ္မနုပဒနာကိုရှုနိုင်ပြီသဘောလေးမြင်ပြီဆိုရင်ဒီပုဂ္ဂိုလ်တရားမမြင်ဘူးလားမြင်ပါဘူးတရားဆိုတာသဘောတဲ့တရားဆိုတာဘာလဲသဘောသဘောဆိုတာဘာလဲတရားကဲတရားမြင်ခြင်းတဲ့ပုဂ္ဂိုလ်ကဘာကိုမြင်အောင်ရှုရမလဲသဘောတရားတွေ့ခြင်းတဲ့ပုဂ္ဂိုလ်ကဘာကိုတွေ့အောင်ရှုရမလဲသဘောသဘောတွေ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားတွေ့ပြီ သဘောတွေ့ပြီဆိုရင်ဘာတွေ့ပြီလဲတရားတွေ့ပါအဲ့ဒီတရားကဘာတရားလဲဆိုရုပ်တရားနဲ့နံတရားဘာတရားနဲ့ဘာတရားတွေ့တာလဲတရားနဲ့နံတရားဒီရုပ်တရားနဲ့နံတရားတွေ့ပြီဆိုရင်ကတော့အဲ့ဒီကနေပြီးတော့အကြောင်းကျိုးဆက်ဆက်ပြီးတော့ဟောဖြစ်ပျက်တွေရောမမြင်နိုင်ဘူးလားမြင်နိုင်ပါတယ်အဲ့ဒီကြတော့မှဉာဏ်တွေကဆင်းရဲသွားတာဒါကြောင့်မို့ဓမ္မနုပဒနာအနေအချင်းသဘောအာယုံလေးတွေရှုပါတဲ့သဘောအာယုံလေးတွေဆိုတာကစပြီးယောဂီပုဂ္ဂိုလ်ရှုနေတဲ့အခါကထိုင်ပြီးရှုတယ် ဘောနာပင်နာလေးရှုနေတယ်ရှုရင်းကနေပြီးတော့အောက်ကဝေဒနာလေးပေါ်လာတယ်ဝေဒနာလေးရှုတယ်ရှုရင်းကနေဝေဒနာမပေါ်ဝေဒနာကမလွန်မြောက်နေတဲ့ခါကျတော့စိတ်ကပြောင်းကျင်နေရွှေ့ကျင်နေပြောင်းကျင်ရွှေ့ကျင်စိတ်ကလေးရှုတယ်စိတ်တန်ဥပဒနာအဲလိုရှုရင်းကနေပြီးတော့ရှုနေရင်းကနေပြီးတော့ဟောဘေးကဟိုဘက်ကအတန်ကြားတယ်အတန်ကြားတယ်ဟိုဘက်ကထသွားတဲ့အတန်ကြားလိုက်တယ်တကားဘက်ကိုဒုံဆိုတဲ့ပြည့်လိုက်တဲ့အတန်ကြားလိုက်တယ် ဟောကြားလိုက်လို့ဆိုရင်အဲ့ဒီကြားတဲ့အတန်အာယုံလေးကိုရှုလိုက်တာဓမ္မနုပဒနာပဲကြားတဲ့အတန်အာယုံကိုရှုတာဘာနုပဒနာလဲဓမ္မနုပဒနာအတန်အာယုံလေးကိုကံကြဆုပ်ပြလို့ရရလားမရဘူးမရဘူးသဘောပဲအဲ့ဒီအတန်အာယုံလေးကိုစကားပြောတဲ့အတန်ကြားတယ်ဒါဘသူတွေကစကားပြောတယ်ဆိုတာတွေကိုဘာမှမစဉ်းစားနဲ့တက်ရှိအတန်ပဲဖြစ်စီတက်မဲ့အတန်ပဲဖြစ်စီဘာတန်ပဲဖြစ်ဖြစ်မိမိကတော့ယောဂီကတော့ရှုရမှာလား ကြားတယ်ကြားတယ်လို့ရှုဘုန်းကြီးတို့ကျေးဇူးတော်ရှင်တောင်ပုလူဆရာတော်ဘုရားကြီးဆိုရင်နားကအတန်အာယုံကိုစောင့်ရှုတာဘာကိုစောင့်ရှုတာလဲအတန်အာယုံလေးကိုစောင့်ရှုတာနားကြည်တဲ့ကိုလာတိုက်ရိုက်တဲ့အတန်ဟာတကယ်တမ်းဘုန်းကြီးတို့နားထောင်ကြည့်တော့နားထဲမှာအတန်ကြီးအများကြီးရှိနေတယ်အတန်ကြီးအာယုံမပြုတ်လို့မိမိမကြားတာနော်တကယ်ကြီးနားကနေအာယုံစိုက်ပြီးရှုနေရင်အဲ့ဒီမှာအတန်လေးတွေကတိတ်ဖွဲအတန်လေးတွေကစကြားလာ အဲ့ဒါလေးတွေကိုစောင့်ရှုတာဆရာတို့ရဲ့အခုလေးပဲဘုန်းကြီးတို့ဒီမှာကိုကအာယုပြုနေရင်အတန်ရကြားနေမယ်ကိုအာယုမပြုနဲ့တကယ်လို့ကြားလာရင်သက်ရှိတန်ပဲဖြစ်ဖြစ်သက်မဲ့တန်ပဲဖြစ်ကြားရင်ကြားရင်လို့ရှုပါဒါဓမ္မနုပဒနာဘာနုပဒနာလဲဓမ္မနုပဒနာမိမိတရားရှုမှတ်နေရင်အာယုနဲ့မှာ ဘုရားကြောင့်ကံအာယုန်ကြီးဒီမမြင်ရဘူးလားမြင်ရပါဘူးအဲတခြားတခြားဖြစ်တယ်ဘုန်းကြီးတို့ဒီမှာအယိုးစုတို့လူသေးကောင်းတို့ပုတ်ကောင်စသည်ဖြင့်ရောမမြင်ရဘူးလားမြင်ရပါဘူးတခြားတခြားအာယုန်ကြီးတွေလည်းမြင်ရတယ်တခါတရံမှာကိုယ်ပုံလေးကိုတောင်ကိုယ်ဘွားလေးတိုင်မမြင်ရဘူးလားမြင်ရပါဘူးအဲ့လိုအာယုန်လေးတွေမြင်လာရင်လည်းပဲအဲ့ဒီမြင်အာယုန်လေးကိုမြင်နေမြင်နေရှုလိုက်ဒါဓမ္မနုပဒနာပဲဘာနုပဒနာလဲဓမ္မနုပဒနာမိမိနှာဝမှာအနံ့အာယုန်လေးတွေလာတယ်မှုရတဲ့အနံ့လေးတွေလာတယ်မကောင်းတဲ့အနံ့လေးတွေလာတယ် ဘာနာအာယုမဲလာလာနာယနာနဲ့လို့ပဲရှုမွေရင်မွေတယ်လို့ပဲရှုဒါဓမ္မနုပဒနာပဲအဲ့လိုရှုရင်ကနေမှထိုင်တယ်ရှုတယ်ရက်တယ်ရှုတယ်သွားတယ်ရှုတယ်လျှောင်းတယ်ရှုတယ်ဖောင်းတယ်ပင်တယ်ရှုတယ်သူ့ရဲ့သဘောလေးတိုင်းမြင်နေပြီဆိုရင်တဘာဝလေးတွေတိုင်းမြင်နေပြီဆိုရင်အဲ့ဒါဘာနုပဒနာလဲဓမ္မနုပဒနာပဲဒါကြောင့်မို့သဘောတရားထင်ပေါ်ညာပိုင်းခြားသိရမည်တဲ့ဒါလေးဆိုပါမယ် သဘောတရားသဘောတရားခြင်းပေါ်ညာခြင်းပေါ်ညာပိုင်းခြားတိယမည်ပိုင်းခြားတိယမည်သဘောတရားသဘောတရားခြင်းပေါ်ညာခြင်းပေါ်ညာပိုင်းခြားတိယမည်ပိုင်းခြားတိယမည်ယူကြည့်ပါသဘောတရားခြင်းပေါ်ညာပိုင်းခြားတိယမည်သဘောတရားခြင်းပေါ်ညာပိုင်းခြားတိယမည် ကဲဒီတော့ဘုန်းကြီးတို့ယောဂီများတတိပဋ္ဌာန်ဘယ်နှပါလဲ၄ပါးပါ၄ပါးမှာနံပါတ်1ကဘာနုပဒနာလဲကာယနုပဒနာနံပါတ်2ကဘာနုပဒနာလဲနံပါတ်3ကစိတ်နုပဒနာနံပါတ်4ကကာမနုပဒနာအကောအချင်းချုပ်နေအပြင်ဒီတတိပဋ္ဌာန်၄ပါးရှုမှတ်ပုံလေးတွေကိုဘုန်းကြီးအချင်းချုပ်ကြည့်သွားပြီဟုတ်တယ်မို့လားဟုတ်ပါဘူးနာယီကလည်းစီသွားပြီအဲ့တော့ဒီတတိပဋ္ဌာန်၄ပါးကိုရှုတဲ့အခါမှာ တပေါင်းနဲ့ပေါင်းရှူရမှာလားထင်ရှားရရှူရမှာလားထင်ရှားရရှူရပါဒါလေးတွေသဘောပေါက်နော်ဒုနေကြကြတော့တတိပ္ပံ၄ပါးရှုတယ်တတိပ္ပံ၄ပါးရှုဘယ်လိုရှုလဲဆိုတော့ဟောမပြောတတ်ဘူးဖြစ်သွားမယ်မိမိရှုတဲ့တရားဟာထင်ရှားတဲ့အာယုံကိုပဲလိုက်ရှုရမှာလားစောင့်ရှုရမှာလားစောင့်ရှုရမှာဝိပဿနာဆိုတာလိုက်ရှုတဲ့လုပ်ငန်းမဟုတ်ဘူးနော်စောင့်ရှုတဲ့လုပ်ငန်းစောင့်ကြည့်တဲ့လုပ်ငန်း ဝိပဿနာစောင့်ကြည့်နေတာခန္ဓာကိုယ်ဒီမှာတတိဥသိတဲ့စိတ်ကလေးနဲ့စောင့်ကြည့်နေတာအဲ့တော့စောင့်ကြည့်နေတဲ့လုပ်ငန်းစောင့်ရှုတဲ့လုပ်ငန်းကိုယ်မူရလေးထင်ရှားရင်ယောဂီပုဂ္ဂိုလ်ဟာအဲ့ဒီကိုယ်မူရရှုလိုက်ကာယ ानु ပဒနာခံစားမှုဝေဒနာလေးကပေါ်နေတယ်ဆိုရင်မျက်နှာပေါ်မှာဖြစ်စေခါခန္ဓာကိုယ်အလယ်ပိုင်းမှာဖြစ်စေအောက်ပိုင်းမှာဖြစ်စေတဏှာကပေါ်နေပေါ်နေတဲ့အာယုန်လေးရှုလိုက်ဒါဝေဒနာနုပဒနာဒီလိုရှုနေရင်ကစိတ်ကအင်ကိုတတိယလိုက်တယ်ဆိုရင်ဟောတတိယတဲ့စိတ်ကလေးရှုလိုက်စိတ်တ ानु ပဒနာ ဒီလိုရှုနေရင်ကတန်လေးအာယုန်လေးကြားလိုက်တယ်ဆိုရင်ကြားရဲ့အတန်အာယုန်လေးရှုလိုက်ဘာနုပဒနာလဲကဲအဲ့ဒီလိုသူ့ထင်ရှားရပေါ်ရလေးတွေရှုကိုကကာယ ानु ပဒနာကပဲပူထင်ရှားရင်ကာယ ानु ပဒနာကစရှုမယ်ဒီလိုမဟုတ်ထိုင်ထိုင်ချင်းဝေဒနာကထင်ရှားရင်ဘာကိုစရှုမလဲဝေဒနာအေးဝေဒနာကစရှုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဒီတတိပ္ပံတရားစပြစီခါတော့ကပေါ်ရာကိုရှုလို့ပြောတယ်တဲ့ ဘာကိုရှုတယ်လဲပေါ်ရာကိုရှုရေးပေါ်ရာ ရှုထင်ရှားရာရှုလို့ရှုခိုင်းတာအခုလည်းပဲဘုန်းကြီးတို့ယောဂီများပေါ်လာတဲ့အာယုံလေးတွေကိုပေါ်ရာပေါ်ရာရှုမှတ်ခံမှန်စွာသိပါစေဆိုတဲ့အတိုင်းပေါ်ရာအာယုံလေးတွေကိုရှုပါအဲလိုပေါ်ရာအာယုံလေးတွေရှုနေရင်ဒါသတိပဋ္ဌာန်ဝိပဿနာပဲဘာဝိပဿနာလဲသတိပဋ္ဌာန်ဝိပဿနာဒီသတိပဋ္ဌာန်တရား၄ပါးကိုယောဂီပုဂ္ဂိုလ်များရှုပြီးဆိုရင် ရှုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာပထမဘုန်းကြီးကြီးညာခဲ့တဲ့ကြွေးကြော်တန်တွေကအကျိုးတရားဘယ်နှပါးရမှာလဲခုနှစ်ပါးနံပါတ်1ကစိတ်ညစ်ခြင်းစင်ကြယ်ခြင်းဆိုတဲ့အကျိုးနံပါတ်2ကတောကပူဆွေးမှုဆိုတဲ့တောကနံပါတ်3ကငိုကြွေးမှုဆိုတဲ့ပြိတေဝနံပါတ်4ကကိုယ်ဆင်းရဲမှုဆိုတဲ့ဒုက္ခနံပါတ်5ကစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတ္တ နံပါတ်6ကအရိယာမဉ္ဇဉ်ကိုရနိုင်တယ်နံပါတ်9ကနိဗ္ဗာန်တိအောင်မျက်မှောက်ပြုနိုင်တယ်ဘယ်တရားတွေအထုရမှာလဲဒီတိပ္ပံတရားတွေအထုရင်ဒီအကျိုးတွေဟိုးနောက်နောက်ဘဝမှာရမှာလားအခုရမှာလားအခုရမှာပါကဲအခုရခြင်းလို့ရှိရင်ယောဂီပုဂ္ဂိုလ်တွေကအခုတရားကွင်မှာကြုံချိုက်နေပြီအခုရောက်နေပြီရောက်နေတဲ့အချိန်မှာအခုချိန်လေးတွေမှာအခက်ခဲဆိုတာမတွေ့နိုင်ဘူးလား တွေ့နိုင်တဲ့အခက်အခဲတွေကိုကိုကမိမိဇွဲကောင်းကောင်းနဲ့ကြော်လွန်အောင်ကြိုးစားဖို့မလိုဘူးလားလိုပါပါကြော်လွန်အောင်ကြိုးစားဖို့လိုတယ်စစ်တပ်ရင်းနဲ့ဘုန်းကြီးတို့ယောဂီများတိုက်ပွဲမှာအရှုံးအဆုံးရှုံးခံတယ်အောင်မြင်အောင်တိုက်ရစစ်တိုက်တယ်ဆိုတာရှုံးရင်လို့လားနိုင်ရင်လို့လားနိုင်ရင်လို့ပါအခုဘုန်းကြီးတို့ယောဂီများတိုက်နေတဲ့တိုက်ပွဲကပဂရိစစ်ပွဲလားကိလေသာစစ်ပွဲလားကိလေသာစစ်ပွဲပါအေးကိလေသာစစ်ပွဲတိုက်နေတာ အဲ့ဒီတိုက်ပွဲမှာအရှုံးမပြေနဲ့ဇွဲနဲ့ကြိုးစားမယ်ဟုတ်တယ်မလားဘုန်းကြီးတို့ဆိုတာတစ်ခေါက်တစ်ခေါက်လာဖို့ဆိုတာလွယ်ပါမလားမလွယ်ဘူးဒီကိုရောက်ဖို့ဆိုတာလည်းပဲဒီဘုန်းကြီးတို့ဒီ PAB အသင်းကြီးကနေပြီးတော့ငွေကြေးပေါင်းမြောက်များစွာအကုန်ကြမ်းခံပြီးတော့ဘုန်းကြီးတို့ကိုပင့်ရတယ်အင်မတန်ခက်ခက်ခဲခဲပါဘုန်းကြီးတို့အားနာတယ်အဖွဲ့အစည်းကလည်းပဲတခါလေတရားတရားထက်ထက်တန်တန်နဲ့ပင့်တယ်ဘုန်းကြီးဆိုရင်ပင်မမှာဆိုလို့ဆိုပြီးတော့တကယ် တက်တန်းကနေပြီးတော့ပြင်တယ်ပြင်တော့အဖွဲ့အစည်းမှာမြောင်များစွာကုန်ကြအဲ့ဒါတွေကိုဘုန်းကြီးကလည်းအားနာတယ်အဲ့တော့ဒီကိုရောက်ဖို့ဆိုတာဒီတိုင်းနဲ့ဘုန်းကြီးတို့ရန်ကုန်မြို့လိုချီချင်းလျှောက်လာလို့လေရောက်ပါမလားမရောက်ပါဘူးကားစီးလာလို့ရောက်ပါမလားမရောက်ပါဘူးမရောက်နိုင်ဘူးအဲ့တော့မရောက်နိုင်တဲ့ဒီလောက်မိုင်ပေါင်းများစွာဝေးတဲ့နေရာကြီးကိုဘုန်းကြီးတို့လည်းပဲဒီကဆရာတော်ဥက္ကဓမ္မတာမီနဲ့ BAB အသင်းကြီးကနေပြီးတော့ပြင်ဖိတ်လို့ဘုန်းကြီးတို့ရောက်လာပြီ ရောက်လာတဲ့အချိန်လေးမှာလည်းဘုန်းကြီးတကယ်ကိုစိတ်ပါလက်ပါအားထုတ်တဲ့အချိန်လေးမှာတော့တကယ်လက်တွေ့ကြကြတတိပဋ္ဌာန်ရဲ့အကျိုးတရားတွေကိုဒီအားထုတ်နေတဲ့အချိန်လေးအတွင်းမှာကိုပဲရသွားစေရမယ်ဆိုတဲ့စိတ်နဲ့တကယ်တရားတရားထက်ထက်တန်တန်နဲ့ဘုန်းကြီးပြပေးနေပါတယ်တကယ်ကိုဘုန်းကြီးတို့ယောဂီများကိုလည်းပဲဒီကျိတ်တာကအခုဆယ်စခန်းလေးကပြန်သွားရင်တကယ်ဓမ္မရဲ့ရတ္တတရားရတာတကယ်တွေ့ခဲ့ပြီဆိုတာကိုလက်မှတ်ထောင်းနိုင်အောင်ဘုန်းကြီးဖြစ်စေခြင်းပါတယ် ဒါကြောင့်အခက်ခဲလေးတွေကြုံလာလေးတွေကိုတိခံပြီးကြော်လွှားအောင်ကြိုးစားပါဟုတ်တယ်မို့လားဘုန်းကြီးပြောခဲ့တဲ့အတိုင်းခန္ဓာရှိရင်ဘာရှိမလဲဝေဒနာရှိပါဘူးဒီဝေဒနာဘုန်းကြီးတို့မြဲတဲ့တရားလားမမြဲတဲ့တရားလားမမြဲတဲ့တရားပါမြဲတဲ့တရားပါဒါကြောင့်ဒါလေးတွေကိုကိုဇွဲကောင်းကောင်းနဲ့ရှုသွားရင်ဒီဝေဒနာတွေလွန်မြောက်ပြီးတော့တကယ်ကိုအင်းငိမ့်ချမ်းသာတဲ့တန်တိဒုက္ခဆိုတဲ့အငိမ့်တက်ကြီးကိုကိုယ်တိုင်မရနိုင်ဘူးလားရနိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ဒီကနေ့ 10ရက်အချိန်လေးတတိပဋ္ဌာန်တရားစခန်းပွဲကြီးမှာမိမိတို့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ဒီတတိပဋ္ဌာန်တရားတွေကိုကျေးဇူးတော်ရှင် မာစီဆရာတော်ဘုရားရဲ့ဥပနိတယအတိုင်းရိုးရိုးသေးသေးနဲ့ကြိုးကြိုးဆန်းဆန်းကြင်ကြံပွားများအထောက်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းသာဓုသာဓုသာ ဆုတောင်းမြှောက်ကြရအောင်နော်ဆုကြဤသို့ပြုရာဤသို့ပြုရာမြတ်ဘုံညာကြောင့်မြတ်ဘုံညာကြောင့်ချမ်းမြဤကြည်ချမ်းမြဤကြည်ငိမဲမြည်သည်ငိမဲမြည်သည်ရွေပြည်ထုတ်ချောင်းရွေပြည်ထုတ်ချောင်းလမ်းမကောက်ပင်လမ်းမကောက်ပင်ရောက်ရပါလိုရောက်ရ ထိုထိုဘဝကျင်လေရလေကျင်လေရလေဒုက္ခဗိဒံဒုက္ခဗိဒံယမအပေါင်းယမ ကောင်းဟူသည်မြမကောင်းဟူသည်မြမတွေ့ရပေမတွေ့ရပေမကောင်းဟူသည်မြမကောင်းဟူသည်မြမကြားရပေမကြားရပေတပ္ပအိသံတပ္ပအိသမင်္ဂလာကိုမင်္ဂလာကိုရွေကတာတိုင်းရွေကတာတိုင်းရစေတော်ရစေတော် ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုယနေ့မိမိတို့ပြုတဲ့ကုသိုလ်အဆူဆူတွေဟာဒီနေ့အာယုံစွမ်းစက်ကလူတန်းရတဲ့ကုသိုလ်ရှင်များကတော့မအေးမာတဲ့ကိုထွန်းထွန်းမန်ဝင်မန်ဝင်ဝင်နီတာဝေအောင်ထွန်းမိသားစုများနောက်နေစွမ်းမှလည်းပဲမအေးမာကိုထွန်းထွန်း မနှွယ်နှွယ်နေတာဝေအောင်ထုံးမိသားစုနဲ့ကိုမိုးသူရမမြင်မြင်စံမိသားစုဒေါတိတာတင်မိသားစုနရိနဲ့မိုးမိသားစုဥစောလူမိသားစုနောက်အဖြောရည်နဲ့အဖြောရည်လူရှင်များနောက်ပြီးတော့တောက်ရည်တန်းလူရှင်များပေါ့ဒီကုသိုလ်တွေဒီကနေ့တနေ့တာလှူဒါန်းရတဲ့ကုသိုလ်တွေအဲ့ဒီကုသိုလ်စုစုတွေဟာယနေ့လှူဒါန်းတာဖြစ်တဲ့အတွက်ကြောင့်ယနေ့ယခုပြုပြုတည်းမြတ်ပါကကိုဆိုတာ ယနေ့ပြုတဲ့ကုသိုလ်စုစုတွေကိုအားလုံးမိဘမှာစပြီးတော့ဝိနည်းများကိုမျှဝေပေးမှာဖြစ်ပါတယ်။ဒါလေးဆိုပြီးတော့မျှဝေရအောင်နော်။ယနေ့ယခုယနေ့ယခုပြုပြုသည်မြတ်ပြုပြုသည်မြတ်မြတ်ဘာကကိုမြတ်ဘာကကိုမိဘဆေယမိဘဆေယမြို့တဟာနှင့်မြို့တဟာ ကိုမဆောင်ကြံကိုမဆောင်ကြံကိုဆောင်နကံကိုဆောင်နကံရင်စာ၍ရင်စာ၍ရှိသည်မြလုံးစုံရှိသည်မြလုံးစုံဘုံ31ဘုံ31ဖြစ်ဖြစ်သည်မြဖြစ်ဖြစ်သည်မြဝိနည်းရတို့ဝိနည်း ကြပါစေရကြပါစေသင်္ဃဝေတိသင်္ဃ တိဋ္ဌာန်တရား၄ပါးကိုရိုးရိုးသေးသေးကျင့်သုံးပွားများအထုကြခြင်းအပြင်မိမိတို့ရတဲ့ရလိုက်တဲ့အကျိုးတရားတွေကိုယခုအားထုတ်နေစေမှာပဲရရှိနိုင်ကြပြီလျင်မင်္ဂလာရမအကြောင်းတိုက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဆရာတော်ကုဓမသာမင်းနဲ့အတူလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။